သာသနာတော်တက်ကလေး1559ခုနှစ်ကောဇာတက်ကလေး1389ခုနှစ်မြုံလာပြည်ကျော်14ရက်ခရစ်နှစ်2015ခုဇွန်လ15ရက်တနင်္လာနေ့အမေရိကန်နိုင်ငံမေရီလင်းပြည်နယ်ဆေလမစပရင်မြို့မင်္ဂလာရမကျောင်းတိုက် မင်္ဂလာဓမ္မကျောင်းတိုက်ဆရာတော်ဘုဒ္ဓဘာသာမိနဲ့ပြည်ပြည်တင်းကြီးတို့မှကြည်မူကျင့်ပတ်အပ်တဲ့ရွှေမင်းဝန်ဆရာတော်ဤမဟာစီတတိပဋ္ဌာန်ချိန်ပြည့်၁၀ရက်တရားစခန်းပွဲမှာဘုန်းကြီးဓမ္မဒါနတရားလူပေးလူမှာကတော့တတိပဋ္ဌာန်သုတ်တံဒေသနာတော်မှာလာတဲ့ သံစဉ်၄ပါးရှုမှတ်ပွားတရားတော်ဒီနေ့ကခွန်ကြီးတို့ယောဂီများကိုသတိပဋ္ဌာန်၄ပါးရှုမှတ်ပွားပုံပွားနည်းတွေဟောခဲ့ပြီ။နောက်ဒုတိယနေ့မှာဣရိယာပု၄ပါးရှုမှတ်ပွားများအထုပ်ပုံတွေကိုခွန်ကြီးဟောခဲ့ပြီ။ဒီနေ့သံစဉ်၄ပါးရှုမှတ်ပွားများအထုပ်ပုံကိုခွန်ကြီးဟောကြားပေးမှာဖြစ်ပါတယ်။ တရားအထုတ်ကြမဲ့ပုဂ္ဂိုလ်များကိုအထုတ်ပုံအထုတ်နည်းရှုမှတ်ပုံရှုမှတ်နည်းမဟာစီနီးကြပြည့်ပြည့်စုံစုံရှုတတ်မှတ်တတ်ပေါ်များအထုတ်တတ်အောင်မို့အထုတ်ပုံအထုတ်နည်းကိုပဲအဓိကထားပြီးဒီအလုပ်ပြီးတရားကိုပဲအဓိကထားပြီးဘုန်းကြီးဟောကြားပေးနေပါတယ်တရက်ပဲအထုတ်အထုတ်နှစ်ရက်ပဲအထုတ်အထုတ် အချိန်ပိုင်းလေးလောက်ပဲအာထုအာထုအာထုပုံအာထုနီးလေးကိုပိုင်ပိုင်နိုင်နိုင်သိထားဖို့လိုအပ်ပါအဲ့ဒီအာထုပုံအာထုနီးလေးနားလေသဘောပေါက်ထားလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာစိတ်ပြန်လွင့်နေနေပြီးတော့ထိုင်ရင်ပဲဖြစ်စီရရင်ပဲဖြစ်စီသွားရင်ပဲဖြစ်စီလျောင်းရင်ပဲဖြစ်စီဘယ်အိယာဘုံနဲ့ပဲဖြစ်ဖြစ် ၆ဓာရကပေါ်လာတဲ့မြတ်အာယုန်တိုင်းကိုတတိဥစည်းတဲ့စေကလေးနဲ့စောင့်ဆောင်ပြီးတော့ရှုနေပွားနေအထုတ်နေရင်တတိသမารီအားဖြင့်ထက်တန်အကောင်းစွာရပြီးတော့ဝိပဿနာဉာဏ်တူတွေဉာဏ်ဉာဏ်ကြီးဖြစ်ပြီးတော့မဉ္ဇဉ်ကုဉ္ဇဉ်နိဗ္ဗာန်ဆိုတဲ့တရားသိဉာဏ်တူတွေဉာဏ်ဉာဏ်ကြီးဖြစ်နိုင်ပါတယ် အဲဒီလိုမြန်မြန်တရားသိနိုင်ဖို့တရားမြင်နိုင်ဖို့တရားတွေ့နိုင်ဖို့အတွက်ဘုန်းကြီးဒီနေ့တာမဇင်၄ပါးရှုမှတ်ပွားဆိုတဲ့တရားကိုဘုန်းကြီးဟောကြားပေးမှာပါမြန်မာနိုင်ငံမှာတော့ဒီတာမဇင်ပိုင်းကိုရက်ရှည်တရားအထုတ်တဲ့ယောဂီများစိတ်တည်ငြိမ်မှုတမာရီတော်တော်ပြည့်ပြည့်ဝဝရလောက်တဲ့ပုဂ္ဂိုလ်များကို ဒီတံစဉ်ပိုင်းကိုဟောကြားပေးတာဖြစ်ပါဒီတံစဉ်ပိုင်းကိုကျေးဇူးတော်ရှင်မသိဆရာတော်ဘုရားကြီးကတော့အသေးစိတ်ရှုမှတ်ဖို့ဆိုပြီးဟောကြားပါတယ်ကျေးဇူးတော်ရှင်မသိဆရာတော်ဘုရားကြီးရဲ့အထုမီးမှာထိုင်ပြီးတော့ရှုမှတ်အထုပုံရင်ဈဉ္ဉံလျှောက်ပြီးတော့ရှုမှတ်အထုပုံရင် အထူးပြုပြီးတော့သံစဉ်ပိုင်းဖြစ်တဲ့အသေးစိတ်အမူအရာရှုမှတ်ပုံတွေဒီအသေးစိတ်အမူအရာရှုမှတ်ပုံတွေဟာမြန်မာနိုင်ငံမှာတော့ကျေးဇူးတော်ရှင်မကြီးဆရာတော်ဘုရားကြီးရဲ့ဥပနိဒယအတိုင်းကျင့်ကြံပွားများအထုတ်တဲ့ပုဂ္ဂိုလ်များပြည့်ပြည့်စုံစုံရှုကြမှတ်ကြပွားများအထုတ်ကြတာပဲများပါလေအခြားခြားကမ္ဘာတန်းကြီးများကတော့ထိုင်နေရရာဘုလောက်နဲ့ ဒီလောက်နဲ့ပဲကြိုးစားပုံများအထုကြပါတယ်။ဒါကြောင့်ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးရဲ့ဥပနိဒေယအတိုင်းအထုကြတဲ့ပုဂ္ဂိုလ်များဆရာတော်ဘုရားကြီးရဲ့နိနာနိဒေယအတိုင်းပြည့်စုံအထုနိုင်ဖို့အတွက်ဘုန်းကြီးဒီနေ့သံစဉ်ပိုင်းကိုဘုန်းကြီးဟောကြားပေးမှာပါ။ဘုနာစာပရံဘိကဝေဘိက္ခုအဘိကံတိပဋိကံတိသမဇ္ဇနာကာရီဟောတိ။ အလောကိတေဝိလောကိတေသမ္ပဇာနာကာရိဟောတိသမေဇိတေပတာရိတေသမ္ပဇာနာကာရိဟောတိသံဃာတိပတ္တစီဝရဓာရဏိသမ္ပဇာနာကာရိဟောတိအတိတေပိတေခာယိတေတာယိတေသမ္ပဇာနာကာရိဟောတိဥစ္စာရပတ္တဝါကာမိသမ္ပဇာနာကာရိဟောတိ ဂတိတိတေနိသိနေတုတ်တိသာဂရိတိပါတိတိဒုံမိဘဝေတမ္ပဇာနာကာရိဟောတိဘေကဝေယဟံတော်များဘုချင်သားတို့ပုဏ္ဏစာပရံရှုမပွားများအထုပ်ပုံနောက်တစ်မျိုးကဘေကုယဟံသည်ဝါတရားအထုပ်နေတဲ့ယောဂီပုဂ္ဂိုလ်သည်အဘေကံတိရှိသို့သွားလတ်သော ပဋိက္ခံတေနောက်သို့ဆုတ်လတ်သောတမ္ပဇာနာဂါရီအတိညာဖြင့်ပြုပြီးဝါတိလျေပြုသည်ဟောတိဖြစ်၏အာလောကိတေတဲ့ကြည်လတ်သောဝိလောကိတေစောင်းခဲ့၍ကြည်လတ်သောတမ္ပဇာနာဂါရီအတိညာဖြင့်ပြုပြီးဝါတိလျေပြုသည်ဟောတိဖြစ်၏သမေစီတေဆတ်တတ်သောလက်ချီကိုကွေးလတ်သောဗန္တာရီတေကွေးထတ်သောလက်ချီကိုဆန့်လတ်သော ဓမ္မဇာနာကာယအတိညာဖြင့်ပြုတိဝါသိလျက်ပြုတိဟောတိဖြစ်၏သံဃာတိပတ္တစီဝရဒါရဏိသင်္ကန်းချင်းနှင့်တပိတ်သင်္ကန်းကိုဝေယုံကံတွယ်လတ်သောသံသနာကာရီတိညာဖြင့်ပြုတိဝါတိလျက်ပြုတိဟောတိဖြစ်၏အတိတေသနတောပိတိတောင်းလတ်သောခာယိတေခဲလတ်သောတာယိတေလျက်လတ်သောသံသနာကာရီတိညာဖြင့်ပြုတိဝါတိလျက်ပြုတိဟောတိဖြစ်၏ ဘုဇ္ဇရာပတဝါကာမိခြင်းကြီးခြင်းငယ်စွန့်မှုကိုပြုလာသောဓမ္မဇနာကာရီတိညာဖြင့်ပြုတိဝါတိနေပြုတိဟောတိဖြစ်၏ကတိတောလတ်သောထိတိရလတ်သောနိသိနေထိုင်လတ်သောဒုတိအိပြုလတ်သောဇာဝရိတိနုလတ်သောပါတိတိစကားပြောလတ်သောဒုဏိဘဝေစိတ်စိတ်နေလတ်သောသဗ္ဗဇနာကာရီတိညာဖြင့်ပြုတိဝါတိနေပြုတိဟောတိဖြစ်၏ ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်းသာဓုသာဓုသာဓုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဒီသံစဉ်ပိုင်းရှုမှတ်ပွားများအထုပ်ပုံနေအားဖြင့်အပြည့်စုံမြတ်စွာဘုရားဟောတာ အဲ့ဒီရှုမှတ်ပုံတွေကိုဘုန်းကြီးတို့ကျေးဇူးတော်ရှင်မန်းစီဆရာတော်ဘုရားကြီးကအသေးစိတ်ရှုမှတ်ပုံဆိုပြီးတော့တရားရိပ်တာကိုဝင်လာတဲ့ယောဂီသူတော်စင်များစိတ်တည်ခြင်းကိုတမာတိတွေအကောင်းစွာရလာတဲ့ပုဂ္ဂိုလ်များကိုဒီအသေးစိတ်ရှုတတ်အောင်မှတ်တတ်အောင်ပေါ်များအထုတတ်အောင်သင်ကြားပေးပါဒီအသေးစိတ်လေးတွေကိုကြကြနနရှုနိုင်ပွားနိုင်အထုနိုင်တဲ့ပုဂ္ဂိုလ်ဟာ စိတ်တည်ငြိမ်မှုတမာရီအာကောင်ထက်တန်စွာရပြီးတော့တရားအတိတရားအတွေ့တရားအတိညာဏ်ကြီးမြန်မြန်ကြီးဖြစ်လွယ်ပါလေဒါကြောင့်ဘုလေပဲဒီသေးစိတ်အမူအရာရှိမှပုံတွေကိုအထူးပြုပြီးတော့ဟောကြားပေးတယ်သမဏဆရာများကလည်းအထူးပြုပြီးတော့သင်ကြားပေးပါလေဒါတော့ဒီတမစင်နဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ ဒီတန်မစင်မှာ၄မျိုးရှိပါတယ်တန်ငါတပုတ်ပကတပုတ်ဇင်ညကတပုတ်ဆိုပြီးတော့သုံးပုတ်ခွဲပြီးတော့တန်ဆိုတာမှန်စွာပေါ့ပဆိုတာအပြားအဖြစ်ဇင်ညတိမှုမှန်စွာအပြားအဖြစ်တိမှုယောဂီပုဂ္ဂိုလ်ရဲ့ထိုင်တာယတ္တာသောတာလျောင်းတာပြုလုပ်တာအားလုံးကိုသိနေရ ယောဂီပုဂ္ဂိုလ်ဟာအလုံးကိုသိနေရဒါမှမဟုတ်သံဇင်ညာဆိုတာမှန်စွာပြန်အဖြစ်သိမှုအလုံးကိုသိနေမှုပဲအဲ့ဒီသံဇင်မှာဘုန်းကြီးတို့ဘယ်နှပါဟောထားလဲဆိုတော့၄ပါးဟောထားတယ်ဘယ်နှပါလဲ၄ပါးအဲ့ဒီ၄ပါးမှာတထက်ကသံပဇင်နံပါတ်1ကနံပါတ်2ကတပ္ပယသံပဇင် နံပါတ်3ကကောစရတံပစင်နံပါတ်4ကအတံမောဟတံပစင်လို့တံပစင်၄ပါးအဲ့ဒီတံပစင်၄ပါးမှာတထက်ကတံပစင်ဆိုတာကအကျိုးရှိမရှိစဉ်းစားတာဒါတထက်ကတံပစင်လို့ခေါ်ပါဒီတံပစင်နဲ့ဆက်ပြီးတော့သိုးသောကဘုန်းကြီးတို့ဘိက္ခန္တိပဋိက္ခန္တိ ရှေ့သို့တော်လတ်သောပဋိကံတေနောက်သို့ဆုတ်လတ်သောတံဇာနာကာရီသိဉာဏ်ဖြင့်ပြုဝါသိလျက်ပြုပါမယ်ဆိုတော့ရှေ့ကိုသွားတာပဲဖြစ်စေနောက်ကိုသွားတာပဲနောက်ကိုဆုတ်တာပဲဖြစ်စေပေါ့တကတရားရှေ့ကိုသွားတာရှိတယ်နောက်ကိုလှည့်သွားတာရှိတယ်အဲ့ဒီသွားတဲ့အခါကလည်းမှာဘုန်းကြီးတို့တထကတပစီသွားမယ်ဆိုရင် ဘယ်ကိုပဲသွားသွားမိမိအကျိုးရှိမရှိစဉ်းစားမိမိသွားမဲ့နေရာဟာမိမိအတွက်ကျိုးရှိနိုင်သလားမိမိအတွက်သွားတာသွားရပြီးတော့အကျိုးမဲ့ဖြစ်နေမလားပထမမသွားခင်တွေကကျူတင်ပြီးစဉ်းစားရတာဒါတတ္တကတံစင်ခေါ်တယ်ဒါဘုန်းကြီးတို့လောကလူသားတွေလည်းပဲဒီတတ္တကတံစင်နဲ့တုံ့ပြလို့ရတယ် ဒီတရားထုတ်တဲ့နေရာမှာကုသိုလ်ရေးဘက်ကလည်းပဲလောကုတ္တရာရေးဘက်ကလည်းပဲဒီတတ္တကတမ္ပစဉ်ကအသုံးပြုလို့ရတယ်။အဲတော့လောကလူသားတွေနေရာချင်းတနေရာကိုသွားတော့မယ်ဆိုရင်မိမိအတွက်ကျိုးရှိနိုင်သလား။အကျိုးမဲ့ဖြစ်နေမလား။ကိုကစီးပွားရေးနဲ့ဆိုရင်လည်းပဲဒီပုဂ္ဂိုလ်စီသွားရမှာအကျိုးမရှိဘဲနဲ့သွားမယ်ဆိုရင်အချိန်နဲ့ဟန်တာဖြစ်သွားမယ် ဒါကြောင့်သွားတော့မယ်ဆိုရင်အကျိုးရှိနိုင်မရှိနိုင်ကျူတင်ပြီးစဉ်းစားပါနောက်ပြီးတော့ပညာရေးနဲ့ပတ်သက်ပြီးတော့သွားမယ်ဒီပုဂ္ဂိုလ်စီကိုသွားတွေ့ရမယ်ဆိုရင်လည်းပဲအကျိုးရှိနိုင်မရှိနိုင်စဉ်းစားပါကျမ်းမာရေးနဲ့ပတ်သက်လို့ဒီနေရာဒီပုဂ္ဂိုလ်စီသွားရမယ်ဆိုရင်လည်းမိမိအတွက်အကျိုးရှိနိုင်မရှိနိုင်အဲဒီလိုလောကဘက်ကနေအားဖြင့်လည်းအကျိုးရှိမရှိ သွားတော့မယ်ဆိုရင်စဉ်းစားပြီးမှသွားဘုန်းကြီးတို့ကုသိုလ်ရေးဘက်ကဆိုရင်လည်းပဲဒီတိုင်းပါပဲကုသိုလ်ရေးဘက်ကဆိုတော့ဇီဒီကိုသွားမယ်ဘုရားကိုသွားမယ်ကျောင်းကိုသွားမယ်ယဟန်တန်ဃာတော်များထံသွားမယ်မိမိအဲ့ဒီမှာကြိုးရှိမရှိစဉ်းစားပါလေတကယ်တမ်း ဆင်ញင်စဉ်းစားကြည့်ရင်တော့ဘုရားသွားမယ်ဆိုရင်ဘုရားသွားရင်ကုသိုလ်တွေရတာဇီတိတော်သွားမယ်ဆိုရင်လည်းဇီတိတော်ကုမြော်ဖို့အတွက်သွားရင်ကုသိုလ်တွေဖြစ်တာပါကျောင်းကိုသွားမယ်ဆိုရင်လည်းကျောင်းကိုရောက်တယ်ဆိုရင်ကျောင်းရဲ့ဝေယဝဆပန်ကဝေယဝဆဆောင်ရရတဲ့အတွက်ကြောင့်မို့အကျိုးရှိနေတာပါပဲ ယဟန်တန်ဃာတော်များထံသွားမယ်ဆိုရင်လည်းယဟန်တန်ဃာတော်များရဲ့အဆုံးမယဟန်တန်ဃာတော်များရဲ့ဟောဝါဒတရားပြီးမိမိတို့နာကြခွင့်ရတာအဲဒီလိုမိမိရဲ့အတွက်အကျိုးရှိမရှိစဉ်းစားပြီးတော့မှအကျိုးရှိတဲ့နေရာကိုသွားပါတဲ့ဒါကိုတတ်ထက်ကတမစင်လို့ခေါ်တယ်။ဘာတမစင်လဲလဲ။တတ်ထက်ကတမစင်ပါဗျာ။ဒါကြောင့်မို့အဲဒီမှာဆောင်းပုံလေးကကျိုးရှိသလားမရှိလား စဉ်းစားတာကတထကမှတ်ကြတံပစဉ်ဆိုပြီးတော့ဒါကိုကျေးဇူးတော်ရှင်မဆီဆရာတော်ဘုရားကြီးကဆောက်ဖို့လေးပေးထားတယ်ဒါလေးကိုဆုကြည့်ရအောင်ကျိုးရှိသလားမရှိလားကျိုးရှိသလားမရှိလားစဉ်းစားတာကတထကစဉ်းစားတာကတထကမှတ်ကြတံပစဉ်မှတ်ကြတံပစဉ် ကျိုးရှိသလားမရှိလားအကျိုးရှိသလားမရှိလားစဉ်းစားတာကတထကစဉ်းစားတာကတထကမัจจသံပစဉ်မัจจသံပစဉ်ကြည့်လိုက်စမ်းပါနှစ်ခေါက်ပါအကျိုးရှိသလားမရှိလားစဉ်းစားတာကတထကမัจจသံပစဉ်အကျိုးရှိသလားမရှိလားစေသာရကတတကမရ စေမိမိတို့ဒီမှာကျောင်းကိုသွားမယ်ဘုရားကိုသွားမယ်ယဟန်သံဃာထံသွားမယ်ဒါမိမိတို့အတွက်အကျိုးရှိနိုင်တယ်လေဒီနေ့မင်္ဂလာဓမ္မကျောင်းတိုက်ကိုလာရင်မိမိတို့တရားရှုမှတ်မယ်ဆိုရင်လည်းပဲရှုမှတ်လို့ရတယ်အကျိုးရှိတယ်တရားနာမယ်ဆိုရင်လည်းတရားနာလို့ရတယ်အကျိုးရှိတယ်ဒီလိုမဟုတ်ဘူးတန်ခါဝေယဝဆယောဂီဝေယဝဆကိုပြုမယ်ဆိုရင်လည်းပြုလို့ရတယ် မင်္ဂလာနာမကျောင်းတဲ့ကြီးကိုဒီနေ့ရောက်လာမယ်ဆိုရင်မိမိအတွက်အကျိုးရှိနိုင်သလားမရှိနိုင်ဘူးလားရှိနိုင်ပါဘူးအဲ့ဒါလေးပဲဒါကိုကြိုတင်ပြီးတော့စဉ်းစားသွားမယ်ဆိုရင်မိမိကတရားနာကျင်တယ်တရားနာကျင်တဲ့အခါမှာတရားဟောတဲ့နေရာကိုသွားမှာတရားကျင့်ပွားအထုတ်ခြင်းနဲ့ဟိတရားပြပေးတဲ့နေရာမိမိကိုသွားမှာမိမိကဝေယဝဆရာတွေဆောင်ရွက်ခြင်းနဲ့ တရားဝတ်ဆက်ဆောင်ရမယ့်နေရာလေးတွေကိုမိမိတို့ဒီမှာကုသိုလ်ဖြစ်မယ့်နေရာလေးတွေကိုတွားဒါဆိုရင်မိမိတို့အကျိုးရှိတာအဲ့ဒါကိုတတ်ထက်ကတမ္ပဇင်လို့ခေါ်တယ်ဒါကတော့ကုသိုလ်ကြီးဘက်ကလည်းပဲအသုံးပြုလို့ရတယ်လောကဘက်ကလည်းပဲအသုံးပြုလို့ရတယ်နောက်နံပါတ်2ကတပ္ပါယတမ္ပဇင်ဘာတမ္ပဇင်လဲတပ္ပါယတမ္ပဇင်ပါဒီတပ္ပါယတမ္ပဇင်ကြတော့အကျိုးရှိတာမှန်ပေမဲ့လို့ တင့်တော်ဤမတော်ဤစဉ်းစားပါမိမိတို့အခုလောကမှာဇီဝရင်းနဲ့ဆက်လို့ဒီပုဂ္ဂိုလ်တူတယောက်ထံမှာသွားတွေ့မယ်အဲ့လိုသွားတွေ့တဲ့အခါမျိုးတွေပေါ့ချိန်ခါကာလကြည့်ပြီးတော့ကိုယ့်အတွက်အကျိုးရှိနိုင်ပေမဲ့ဒီချိန်သွားလို့တင့်တော်ပါမလားမတင့်တော်ဘူးလားကြွတင်ပြီးတော့စဉ်းစားထားဖို့မလိုဘူးလားလိုပါဗျာလိုတယ်လေ ဟိုမှာမဟာနတ်တဲ့အချိန်ကာလမျိုးကြီးသူတို့ရဲ့မိသားစုအရေးခင်တွေကြုံတွေ့နေတဲ့အချိန်ကာလမျိုးကြီးဘုရားစီးပွားရေးနဲ့ပဲဖြစ်စေ၊ကုညီလိုလို့ပညာရေးနဲ့ပဲဖြစ်စေ၊ကျန်းမာရေးနဲ့ပဲဖြစ်စေသွားမယ်ဆိုရင်ဒီနေရာမတက်တော့ဘူး။အဲဒီလိုမတက်တော့တက်တော်ကြီးမတော်ကြီးဆိုတာကိုကိုယ့်ဟာကိုယ်စဉ်းစားဆုံးဖြတ်ပါ။စဉ်းစားဆုံးဖြတ်ပြီးမှသွားတယ်။ဒီလိုပဲဘုရားကိုသွားမယ်။ဘုရားတို့ကုသိုလ်တွေ

ကုလကိုဝင်နေတဲ့အချိန်မှာဟောမြတ်စွာဘုရားရှင်ကုရောမြတ်ကြီးမှာဒီကိလေသာတွေကိုကျွတ်မြတ်ပဲတတ်တော်မူတယ်။အဲဒီလိုဘုရားရှင်ရဲ့ဂုဏ်တော်တွေကိုမိမိတို့အာရုံပြုကြည်ညိုလို့မရဘူးလားဗျာ။အဲဒီလိုအာရုံပြုကြည်ညိုရဲ့ခက္ကနာကြတော့ဘုရားရှင်ရဲ့ဂုဏ်တော်တွေကိုအာရုံပြုကြည်ညိုရင်းကြည်ညိုရင်းနဲ့ဟောပီတိတွေပတ္တိတွေမဖြစ်ဘူးလား။ဖြစ်ပါတယ်။အဲဒီလိုပီတိပတ္တိတွေဖြစ်ပြီးတော့ဒီပီတိပတ္တိကစပြီးတော့ပီတိမှတဆင့် မိမိဝိပဿနာဉာဏ်ရှုမှတ်ပွားများအားထုတ်သွားမယ်ဆိုရင်ဒီပုဂ္ဂိုလ်ကဝိပဿနာဉာဏ်လေးစဉ်စဉ်တက်ပြီးတော့တရားအသိဉာဏ်ဒူးတွေမရနိုင်ဘူးလားမရနိုင်ပါဘူးဘုဒ္ဓဘာလည်းဖြစ်နိုင်တယ်တဂရကလည်းဖြစ်နိုင်တယ်အနာကလည်းဖြစ်နိုင်တယ်ယဟန်ကလည်းဖြစ်နိုင်တယ်ဘယ်မို့ဘုရားသွားအကျိုးမရှိဘူးလားမရှိပါဘူးတို့တော်လည်းပဲဘုန်းကြီးတို့ဒီမှာတော့ဘုရားဝဲဆိုတာကြီးကြီးတွေလုပ်ဖို့မလိုဘူးမြန်မာနိုင်ငံမှာတော့ဘုရားဝဲတွေ ကြီးကျယ်ဆောင်ရွက်ကြဘုရားဘုန်းကြီးကျင့်ပပြီဆိုရင်ပွဲလန်းသဘင်လေးလေးပဲအားလုံးပါကြအဲ့လိုပွဲလန်းသဘင်တွေပါတဲ့အခါကလည်းကြတော့အဲ့ဒီမှာလူလူတွေကလည်းပဲလူမျိုးစုအားလုံးလာကြဘုရားဘုန်းကြီးလာကြအဲ့လိုစီကားပြီးတော့စုညာတိမုတ်တိဆိုတိမုတ်ကပြအဲ့လိုနေရာမျိုးမှာဘုန်းကြီးတို့သွားမယ်ဆိုရင်အထူးအဖြင့်ပေါ့ ယဟန်တန်တော်များဒီလိုပွဲလန်းတပင်မျိုးရှိနေတဲ့အချိန်ကျင့်ပနေတဲ့အချိန်ဘုရားဘူးသွားလို့တင့်တော်ပါမလားတင့်တော်ပါအခုလိုတရားအားထုတ်နေတဲ့ပုဂ္ဂိုလ်ဟာလည်းတခြားအချိန်တွေမှာဘုရားသွားလို့ဘုရားအာယုပြုလို့ဂုဏ်တော်ရင်အာယုပြုပြီးပွားများလို့ရနိုင်ပေမဲ့အခုလိုပွဲလန်းတပင်ကြီးတွေကျင့်ပပြီးတော့ဆိုကြတီးကြကကြလူတွေကလည်းရှုပ်ထွေးပွေးပြီး အဲ့ဒီအချိန်ကာလမျိုးမှာသွားမယ်ဆိုရင်လည်းပဲယောဂီသူတော်စင်များအတွက်သွားလို့တင့်တော်ပါမလားတင့်တော်ပါဗျာတင့်တော်အဲ့လိုရွေးချယ်ရတယ်အဲ့ဒီမှာမသွားတဲ့အချိန်တွေသွားရင်မိမိတို့ဘေးဒုက္ခတွေရောမကြုံရဘူးလားကြုံရပါဘူးကြုံရတတ်တယ်နော်မြန်မာနိုင်ငံရဲ့ထင်ရှားဆုံးဖြစ်တဲ့ရွှေရကုံစီတီတော်ကြီးတပေါင်းပွဲကြီးပေါ့ဒါဘုန်းကြီးတို့ဆိုတာကတော့ ရန်ကုန်ရှင်မြို့တော်ကြီးမှာနေတာဘုန်းကြီးဆိုရင်နှစ်ပေါင်း40ကျော်နေပါပြီရန်ကုန်ရောက်နေတာဒါပေမဲ့ရွှေဘုံစီတော်ကြီးရဲ့တပေါင်းပွဲဆိုတာတစ်ချိန်တစ်ခါမှမရောက်ခဲ့ဘူးပါဒါပေမဲ့သတင်းစာတွေပါတွေကတော့ကြည်ရတာပေါ့အဲ့ဒီမှာတပေါင်းပွဲကြီးကျင်းပတဲ့အချိန်ဘုန်းကြီးတို့ဘယ်ကုနှစ်ဒီပါလေးဆိုတာတော့ဘုန်းကြီးလည်းမမှတ်မိတော့ဘူးပေါ့အဲ့ဒီမှာနောက်ဖက်မုတ်မှာ ဘာလို့တိပိတဖြောဖြောဖြေရောပွဲဆိုတာပဲအဲ့ဒီမှာကြီးကျယ်ဆောင်ရွက်တဲ့ပုံအဲ့လိုဆောင်ရွက်တဲ့ကကဏ္ဍကြတော့တန်ဃာတော်ရှင်မြတ်တွေကလည်းဖျားပွဲဆိုတော့တန်ဃာတော်ကြီးကြွကြတာပေါ့လေသွားပြီးတော့ကြီးကျယ်အဲ့ဒီကအဝဲမခံအဲ့ဒီကအဝဲမခံအဝဲမခံတဲ့ခါကလည်းကြတန်ဃာတော်ကြီးကဒါငါတို့ဖျားပွဲငါတို့ဖျားပွဲငါတို့ပွဲငါတို့ကြည့်ရမှာပေါ့ဟုတ်တယ်

နောက်အဲ့ဒီအချိန်မှာပဲဟိုကတောင်းရှိတဲ့ပုဂ္ဂိုလ်တွေကရောက်လာတယ်ရောက်လာတဲ့အခါကျတော့အဲ့ဒီမှာတပန်းမှမတွေ့တော့ဖြစ်စည်းတဲ့ပုဂ္ဂိုလ်ကဖြစ်စည်းသွားပြီးတပန်းမှမတွေ့တော့မတွေ့တဲ့အခါကျတော့တွေ့အောင်ဒါဖမ်းရတော့မှလေသူတို့မှပြရတော့မှဆိုတော့အဲ့ဒီမှာရွှေကုံဘုရားပေါ်မှာတက်ပြီးပတိစိတ်နေတဲ့ကိုလိုတွေအဲ့ဒီမှာတရားထိုင်ငုတ်တုတ်ထိုင်နေတဲ့ကိုလိုတွေအဲ့ဒီကိုလိုတွေကိုကြွဆိုပြီးခေါ်တော့ အာမဟုတ်ဘူးကျွလို့တရားထိုင်နေတာနော်ပရိစိတ်နေတာမရဘူးဟုတ်ကြမှာပဲရှင်းတော့အဲ့ဒါဟုတ်ကြမှာပဲဌာနကြမှာပဲရှင်းတော့ဆိုပြီးအကုန်ခေါ်သွားတာဒါမသွားသင့်တဲ့အချိန်သွားတဲ့အတွက်ကြောင့်ဘေးတွေ့တာဘာတွေ့တာလဲဘေးတွေ့တာတခြားအချိန်ဒီမှာသွားမယ်ဆိုရင်ဒီလိုဘေးရန်အန္တရာယ်တွေမတွေ့နိုင်ဘူးဘုရားကုံတော်အာရုံပြုလို့ရတယ် တပ္ပဒဘာဝနာဖြစ်စေဝိပဿနာဘာဝနာဖြစ်စေပွားများအားထုတ်လို့ရောမရဘူးလားမရပါဘူး။ဘုရားကုံကြီးအာယုံပြုတရားဘာဝနာတွေပွားများရတာ။ဒါပေမဲ့အခုတကယ်ကိုပွဲလန်းတွင်ကြီးကျင့်ပနေတဲ့အခြေအနေမှာသွားပြုတော့တရားထိုင်ပရိစိတ်နေတဲ့ကိုယ်တော်ကြီးအဲ့ဒီမှာတခါလဲဖန်ခံရ။ဒါမသွားတဲ့အခြေအနေကိုသွားလို့ဘေးဒုက္ခတွေတွေ့ရတယ်။ဒါကြောင့်မို့သွားတဲ့နာ ကျိုးရှိတာမှန်ပေမဲ့လို့လည်းပဲဒီနေရာမှာဒီအချိန်သွားလို့တင့်တော်မလားမတော်ဘူးလားဆိုတာဆင်ញင်ဖို့စဉ်းစားဖို့မလိုဘူးလားလိုပါတယ်အဲ့ဒီလိုပဲကျောင်းတိုက်ကိုသွားမယ်ဘုန်းကြီးကျောင်းကြီးရဟန်းတန်ဃာတော်တွေရှိတဲ့ကျောင်းကြီးကိုသွားမယ်အဲ့လိုကြောင်းတိုက်ကိုသွားတဲ့အခါတန်ဃာတော်များထံသွားတဲ့အခါမှာလည်းပဲတန်ဃာတော်များထံသွားတဲ့အတွက်ကြောင့်မို့တရားဘာဝနာဤနာကြားကွင်း အဆုံးပါပြီနာကြားခွင့်မရဘူးလားရပါပါဗျာနောက်ပြီးတော့ကျောင်းတိုက်ထဲမှာသွားတဲ့အတွက်ကြောင့်မို့ဝေယဝဆာတွေတန်ခါဝေယဝဆာတွေဆောင်ရွက်ခွင့်ရောမရဘူးလားရပါပါဗျာကုသိုလ်တွေဖြစ်နေတာပဲအကျိုးတွေရှိတာပဲဒါပေမဲ့လို့အကျိုးရှိတာမှန်ပေမဲ့လို့လည်းပဲဒီယဟန်တန်ခါတော်များထံသွားတဲ့လာတဲ့ခံမှာမိတို့မှာဒုက္ခမှာများတယောက်တည်းသွားတဲ့လားမသွားတဲ့ဘူးလားသွားတဲ့ပါ အဲ့ဒါလေးချွတ်တင်ပြီးတော့တည်ထားမယ်မိလိုဘုဒ္ဓဘာသာဝင်ဖြစ်တဲ့မြို့သားမြို့သမီးတွေအကုန်လုံးပေါ့ရန်တာကတော့လက်ထံသွားရင်တရားထဲမသွားသင့်ဘူးစိတ်ွယ်ရရမှာတရားထဲမသွားသင့်ဘူးစကားမပြောသင့်ဘူးတရားနာတာတောင်မှစိတ်ွယ်တဲ့နေရာမှာတရားတဲ့တရားမဟောကောင်းဘူးတရားမနာရဘယ်မှအကျိုးရှိတာမှန်ပေမဲ့တင့်တော်ဤမတော်ဤ ကြိုတင်ပြီးတော့စဉ်းစားဖို့မလိုဘူးလားမလိုပါဘူးအေးအဲ့ဒီလိုကြိုတင်ပြီးစဉ်းစားဆင်ခြင်တာကိုဒါတပ္ပါယတမ္ပစဉ်ခေါ်တယ်ပါတမ္ပစဉ်နဲ့လေတပ္ပါယတမ္ပစဉ်ဒီတပ္ပါယတမ္ပစဉ်နဲ့ကိတ္တလေးဆိုလိုက်အောင်ဆိုသင်တော်ရလားမတော်လားသင်တော်ရလားမတော်လားစဉ်းစားတာကတပ္ပါယစဉ်းစားတာကတပ္ပါယမပြတံပစဉ်မပြတံပစဉ် သင့်တော်ရဲ့လားမတော်လားသင့်တော်ရဲ့လားမတော်လားစင်္ဇာရကတပ္ပယစင်္ဇာရကတပ္ပယမัจจတံပစဉ်မัจจတံပစဉ်ဆိုကြည့်ပါဦးသင့်တော်ရဲ့လားမတော်လားစင်္ဇာရကတပ္ပယမัจจတံပစဉ်သင့်တော်ရဲ့လားမတော်လားစေနာဒါကတပ္ပယ မဂ္ဂသံပစဉ်ဘုန်းကြီးတို့ဒီတတကသံပစဉ်နဲ့ဘောဓရသံပစဉ်နဲ့စပ်ပြီးတော့ဒီဝကိကဝတ္ထုကြောင်းလေးတစ်ခုရှိပါတယ်အဲဒီမှာဝတ္ထုကြောင်းလေးတစ်ခုမှာယဟန်ငယ်လေးတစ်ပါးနဲ့တာမဏိငယ်လေးတစ်ပါးတော်ထဲမှာအခြားအခြားရှာဝေစရာပစ္စည်းလေးတွေရှိလို့တွားကြတာပေါ့အဲ့လိုတွားကြတဲ့အခါကျတော့ယဟန်တော်လေးကရှေ့က တော်ရဲမှာဒါမလေးလေးကနောက်ကအဲ့လိုသွားရင်းနဲ့လမ်းကွာလေးတစ်ခုရောက်တဲ့အခါကျတော့ယဟန်တော်လေးကရှေ့ကိုသွားတယ်ဒါမလေးငယ်လေးကဒီဘက်လမ်းကွဲကိုခွဲဝင်သွားအဲ့ဒီခွဲဝင်သွားတဲ့အခါမှာလူသေးလောင်းကောင်ကြီးကိုတွေ့တယ်အဲ့ဒီလူသေးလောင်းကောင်ကြီးကိုတွေ့တဲ့အခါကလည်းကြတော့တာမဏေငယ်လေးဟာဆရာသမားများရဲ့အဆုံးအမတွေရထားလို့ပေါ့။တရားသူကကမ္မထာအနေအချင်း ဆင်ញင်နှလုံးသွင်းအဲဒီမှာလောကောင်းကြီးကြည့်ပြီးတော့ဆင်ញင်နှလုံးသွင်းနှလုံးသွင်းနဲ့အဲဒီမှာပထမဇန်တိအောင်ရသွားအဲဒီပထမဇန်ဖြစ်သွားပြီးအဲဒီဇန်မှတဆင့်ဝိပဿနာကုပြီးရရှုပွားအထုတ်တာအဲဒီလိုရှုပွားအထုတ်ရင်းနဲ့ကိုရင်လေးကခဏလေးပဲမကြားလိုက်ဘူးသောတာပတိမညာကိုဉာဏ်ရသောတာပန်ဖြစ် တဂရဂံမိမညာပူညာယတဂရဂံဖြင့်အနာဂံမိမညာပူညာယအနာဂံဖြင့်အဲ့ဒီအနာဂံဖြစ်တဲ့အခါမှာတာမလီငယ်လေးဟာဆက်ပြီးတော့အထုတ်မယ်ဆိုပြီးဆက်အထုတ်တယ်အဲ့ဒီအချိန်မှာယဟန်တော်လေးကနောက်လေကြီးတာမလီလေးမတွေ့တဲ့အခါကျတော့ဟဲ့ကိုရင်တာမလီခေါ်လိုက်တယ်ခေါ်လိုက်တဲ့အတန်ကြားတဲ့အခါကျတော့ဒီတာမလီငယ်လေးမှာယဟန်တော်ကိုလေးစားတဲ့နေရာအဖြစ် ဒီတိုင်းမထူးပဲနဲ့နေလို့မဖြစ်ဘူးဆက်ပြီးပွားမယ်ဆိုရင်ယဟန္တာတရားဖြစ်နိုင်တယ်ဒါပေမဲ့ယဟန်တော်ကိုလေးစားတဲ့အနေအားဖြင့်မထူးလို့မဖြစ်တဲ့အတွက်ကြောင့်အရှင်ဘုရားဆိုပြီးတော့အဲဒီမှာထူလိုက်တယ်ထူလိုက်တဲ့အခါကျတော့ထူပြီးတဲ့အခါကျတော့ဟိုကဆက်မခေါ်ရင်လည်းပဲဆက်ပြီးကျင်ပွားလို့ရတယ်ဒါပေမဲ့ဟိုယဟန်တော်လေးက ကိုရင်အတန်ကြားတဲ့အခါကျတော့ဒီကိုလာခဲ့လို့ခေါ်လိုက်ဒီကိုလာခဲ့လို့ခေါ်လိုက်တဲ့အခါကျတော့ဟောဒီမှာတရားထုတ်နေတာငါဆက်ပွားလိုက်လို့ရှိရင်တော့အရဟတမညာပုံညာရပြီးယဟန္တာဖြစ်နိုင်တယ်ဒါပေမဲ့ယဟန်တော်ကခေါ်နေတဲ့အခါကျတော့မလိမစားဖြစ်မှဆိုးတဲ့အတွက်ကြောင့်တမန်ဘုရားဆိုပြီးတော့အဲ့ဒီမှာယဟန်တော်လေးခေါ်တဲ့စီကိုချက်ချင်းပဲထသွားအဲ့ဒီထသွားပြီးတော့ဟိုရောက်တဲ့အခါကျတော့ရှင်ဘုရား ကွင်သာမလေးလေးကပြောတယ်ရှင်ဘုရားဟုတ်ဒီပဲလမ်းလေးကနေဒီလိုသွားပြန်ဒီလိုသွားရင်အဲ့ဒီဘက်ကျတော့ရှင်ဘုရားထူးခြားတာတွေ့ပါလိမ့်မယ်ရဟန်းတော်လေးကလည်းပဲကွင်လေးကပြောတဲ့ဟာအမမင်းကငါ့ကိုဆရာလုပ်ပါဆရာလုပ်လာကြီးကဘာမှမပြောကွင်လေးပြောတဲ့အတိုင်းပဲနောက်ပြန်လှည့်လာပြီးတော့အဲ့ဒီကွင်လေးသွားခဲ့တဲ့လာခဲ့တဲ့လမ်းကိုသွားတယ်အဲ့ဒီမှာရဟန်းတော်လေးကလည်းဒီမှာသတ္တဝါ အလောင်းတော်ကြီးတွေ့တဲ့ခါကျတော့ချက်ချင်းပဲဆရာသမားရဲ့ဆုံးမကိုရထားတဲ့ပုဂ္ဂိုလ်ကြီးအထုံနည်းတွေကိုရထားတဲ့ပုဂ္ဂိုလ်ကြီးဆိုတော့ဒီအတုပကမ္မဋ္ဌာန်းစီးပြလိုက်တာဒီရဟန်းတော်ကြီးနဲ့မကြံမီမှာပဲဒီမှာပထမဇာန်ကနေပြီးတော့ဒီခါနဲ့ဆက်လက်ပြီးတော့ဝိပဿနာရှုပွားလိုက်တဲ့ခါကျတော့အနာဂတ်အောင်ဖြစ်တယ်အဲတော့ဒီအတုပဘာဝနာနေအချင်းလည်းပဲအတုပဌာနတွေအတုပပုဒ္ဒါတွေသွားတဲ့ခံမှလည်း အကျိုးရှိနိုင်သလားမရှိနိုင်ဘူးလားရှိနိုင်ပါတယ်အကျိုးရှိနိုင်တယ်သို့တော်လည်းပဲအကျိုးရှိနိုင်တာမှန်ပေမဲ့လို့လည်းပဲယဟန္တာတရားဖြစ်နိုင်တဲ့အကျိုးရှိနိုင်တယ်သို့တော်လည်းပဲလွတ်လွတ်လပ်လပ်ကွယ်လွန်သွားတဲ့ပေဆုံးပါတဲ့မာတုကမ္မရဲ့အလောင်းကောင်ကိုအမျိုးသားဖြစ်တဲ့ယောဂီဟာအရှုပွားတယ်ဘူး လွတ်လွတ်လပ်လပ်သိဆုံးသွားတဲ့အမျိုးသားရဲ့အလောင်းကောင်အမျိုးသမီးယောဂီဖြစ်တဲ့ပုဂ္ဂိုလ်ဟာအဲ့ဒီအတုဝကမ္မထမစီပြန်ခဲ့ဘူး။ဘာကြောင့်လဲဆိုတော့လွတ်လွတ်လပ်လပ်မှသိဆုံးသွားတယ်ဆိုတော့ကိုကမတင့်တယ်တဲ့သဘောတွေကိုထင်မြင်အောင်ဆင်ခြင်ရှုပွားတာလေ။ကိုကဝိသဘာကအာယုံဖြစ်နေတဲ့အတွက်အမျိုးသားနဲ့မျိုးသမီးဆိုတာကစัจကျင်ပဲ။ ဆန့်ကျင်ဘက်အာယုံဖြစ်တဲ့အခါတိတ်ဆိတ်နေတဲ့နေရာဖြစ်နေတဲ့အတွက်တူတဲ့တယောက်တည်းဖြစ်နေတဲ့အတွက်ကြောင့်အဲ့ဒီအတုပကြီးကသူ့ပါထင်လာတတ်တယ်မိမိရဲ့အကျင့်စရဏတွေတရားပြည့်စည်သွားတတ်တယ်ဒါကြောင့်မိမိရဲ့အတွက်တကယ်ကိုအရဟတမညာပူညာတရားရနိုင်တဲ့အကျိုးရှိနိုင်တာမှန်ပြီမယ်လို့လည်းပဲအဲ့လိုဝိသဝကအာယုဖြစ်တဲ့အမျိုးသမီးရဲ့လောင်းခေါ် လောလောလတ်လတ်တည်ဆုံးသွားတဲ့မြို့သမီးရဲ့လောင်းကောင်အမျိုးသားယောဂီအရှိပွားကောင်လောလောလတ်လတ်တည်ဆုံးသွားတဲ့မြို့သားရဲ့လောင်းကောင်အမျိုးသမီးယောဂီအရှိပွားကောင်ရှုလို့မသိတော့ဘူးပေါ့အများနဲ့စုပေါင်းပြီးတော့ရှုတာကတော့တခဏတည်းရှုတာကိစ္စမရှိဘူးတူတဲ့တယောက်တည်းရှုမိမယ်ဆိုရင်နဲ့မိမိရဲ့အကျင့်စရဏတိတိအောင်ဖြစ်စည်းနေတယ်မသိတော့ဘူးဒါကြောင့်သဗ္ဗာရသံစဉ်နေအပြင် အတ္တတတ္တကဓမ္မအတ္တကဓမ္မစဉ်ကအကျိုးရှိတာမှန်တယ်သို့တော့တပ်ပါရဓမ္မစဉ်ကတင့်တော်ဤမတော်ဤစဉ်ရင်စဉ်းစားရမယ်ဒါကိုယ့်အတွက်အကျိုးရှိရမှာမိမယ်ဒါအားလုံးတော့သတိရှိရမှာလောကီကိစ္စမှာပဲဖြစ်စီကုသိုလ်ရေးကိစ္စမှာပဲဖြစ်စီအကျိုးရှိတာမှန်တယ်ဒါပေမဲ့မတင့်တော်ရင်ဒီနေရာမျိုးသွားတယ်လားမသွားတယ်ဘူးလားသွားတယ်ပါဗျာအေးမသွားတယ်ဒါလေးကိုဘုန်းကြီးတို့အထူးသတိပြုပြီးစဉ်းကျင်ဖို့ နောက်နံပါတ်3ကဘောဆရာတံပစင်ဘာတံပစင်လဲနိဘောဆရာတံပစင်ပါလေဘောဆရာတံပစင်ဘောဆရာတံပစင်ဆိုတာကဘုန်းကြီးတို့ယောဂီများဘောဆရာဆိုတာကျက်စမ်းရလို့ခေါ်ဘောဆရာဆိုတာပါလေကျက်စမ်းရပါကျက်စမ်းရအဲ့ဒီဘောဆရာဆိုတဲ့ကျက်စမ်းရဒီကျက်စမ်းရအာယုံပေါ်မှာတရားရှုမှတ်နေတဲ့ယောဂီပုဂ္ဂိုလ်ဟာအဲ့ဒီအာယုံပေါ်မှာပဲကျက်စမ်းနေရတယ် ဒီကောသလတမ္ပဇင်ကြတော့လောကီကိစ္စနဲ့မဆိုင်တော့ဘူးတရားအားထုတ်တဲ့ပုဂ္ဂိုလ်နဲ့ပဲသက်ဆိုင်တဲ့ကောသလတမ္ပဇင်ဒီတမ္ပဇင်ပိုင်းမှာဒီကောသလတမ္ပဇင်အရာမှာပဲဒီမှာအကျေတဝင်ဟောထားတာဘေကံတိပတိကံတိအလောကီတိဝိလောကီတိဆိုတာဒါရင်နောက်ရကြမှာဘုရားဟောပြတယ်ီတော့ဒီကောသရတံပဇင်နဲ့စပ်ပြီးတော့ကျမ်းဂန်များမှာဘယ်လိုဖွင့်ပြထားတယ်လဲဆိုတော့တတိပ္ပဏ္ဍာယုတ်ကမ္မထာနန္ဒပဏ္ဏအဝိဇ္ဇာနမေဝကောသရတံပဇင်ညာလို့ဒီလိုဖွင့်ပြထား ကမ္မထာနတ္တပန္နာရှုမှတ်မှုကမ္မထံတရားကိုအဝိဇ္ဇနာမိဝမစွန့်မဲမပြတ်ရှုမှတ်ခြင်းတည်ပင်လျင်ခောစရတံပစဉ္ညာခောစရတံပစဉ္မိတယ်ရှုမှတ်ရမယ့်အာယုပေါ်မှာမိမိရဲ့ရှုမှတ်မှုမပြတ်တမ်းရှုမှတ်နေမှုဒါလည်းဒါခောစရတံပစဉ္မိကမ္မထာနတ္တမိဝရှုမှတ်မှုကမ္မထံကိုအဝိဇ္ဇနာမိဝမစွန့်မဲအမြဲမပြတ်ရှုမှတ်နေတာ ခံရင်းလည်းပဲရှုမှတ်နေတယ်ရရင်းလည်းပဲရှုမှတ်နေတယ်တွားရင်းလည်းပဲရှုမှတ်နေတယ်လျှောင်းရင်းအေးရင်းလည်းပဲရှုမှတ်နေတယ်ဘယ်နေရာမှာပဲဖြစ်ဖြစ်ရှုမှတ်မှုတွေမြဲနေတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ကောသရသံပစဉ်ဖြစ်နေတယ်ဘာသံပစဉ်ဖြစ်နေတာလဲကောသရသံပစဉ်ဖြစ်နေတယ်အခုယောဂီပုဂ္ဂိုလ်တွေအားထုတ်ရမှာဒီသံပစဉ်ဖြစ်ဖို့အားထုတ်ရမှာ ုန်းကြီးတို့ဣရိယာပု၄ပါးကိုမလွတ်တမ်းရှုမှတ်နေရမယ်ဆိုတာဒီကောသရတမစဉ်အရာကိုပြောနေတာဓမ္မိမိရဲ့စိတ်လေးဟာတခြားအာယုနဲ့ကျက်စားရမှာလားတရားအာယုနဲ့ကျက်စားရမှာလားတရားအာယုနဲ့ကျက်စားဒီတရားအာယုနဲ့ကျက်စားနေရမှာဆိုတော့ဒီရှုမှတ်မှုကိုမြဲနေတဲ့ပုဂ္ဂိုလ်ထိုင်ရင်ရရင်သွားရင်လျှောင်ရင်စားရင်တောက်ရင်ရေမိုးချွေရင်အားလုံးဟာပြုလို့တည်းအမူအရာတိုင်းပေါ်မှာ ရှုမှတ်မှုတွေကအမြဲတမ်းကပ်ပါနေပြီဆိုရင်ဒီပုဂ္ဂိုလ်ကခောစရတံပစဉ်ဖြစ်နေတယ်။ဘာတံပစဉ်ဖြစ်နေတာလဲ။ခောစရတံပစဉ်ဖြစ်နေပါ။ဒီခောစရတံပစဉ်ဖြစ်နေတယ်။တရားမို့ဒီနေရာမှာလေးပဲဒီမှာဖွင့်ပြထားတာကခောစရိခောစရိဘိက္ခဝေစရထတကေပိတိကေဝိတယေဘိက္ခဝေယဟန်တို့တကေပိတိကေဝိတယေဘာဘုရား၏အပိုင်စားအမွေနှင့်ကိုယ်ပိုင်နယ်ပယ်ဖြစ်သော ကိုယ်စရိစကြထဲ၌စရထကျက်စား၍နေကြကုန်လောမြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးကဘုန်းကြီးတို့တရားအားထုတ်နေတဲ့ယောဂီများပေါ့တရားထုတ်နေတဲ့ယောဂီများရောယဟန်ယောဂီများရောလူယောဂီများရောအလုံးပေါ့အဲ့ဒီယောဂီများကိုမြတ်စွာဘုရားကအပိုင်စားနေနေလေးပေးထားတယ်အပိုင်စားနေနေလေးပေးထားတယ်ခောစရိဘိက္ခွေစရတံတကေပတိကေဝိတေယိဘိက္ခွေယဟန်တို့ တကေပိတိကေဝိတ္တိယဘာဗျာဤပိုင်စားအမွေနှင့်ကိုယ်ပိုင်နဲ့ပဲဖြစ်သောကိုယ်ပိုင်နဲ့ပဲဖြစ်သောနေမြေနဲ့နေမြေ၌စရတံကျက်စား၍နေကြလျင်ဝါကျက်စား၍နေကြကုန်သောအဲဒီကျက်စား၍နေကြကုန်သောပုဂ္ဂိုလ်တို့အားအဲလိုမိမိရဲ့ရှုမှတ်ရမယ့်အာယုန်ထဲမှာပဲမိမိစိတ်လေးကကျက်စားနေ အဲ့လိုချက်စားပြီးတော့နေပြီရှုမှတ်တဲ့အာယုံပေါ်မှာမြဲနေပြီဆိုရင်တဲ့အဲ့ဒီပုဂ္ဂိုလ်ကမာရောတဲ့ကိလေသာမန်ဟုခေါ်သောတုဒ္ဒသမားတိဩတာရဝင်ရောက်နှိမ့်ဆက်ရန်အခွင့်အရေးကိုနားလည်စတိမရဘဲရှိလက်တန်ကိလေသာတွေဒီမတ်စိတ်မြဲနေတဲ့ယောဂီရဲ့တန်တန်တတိလေးမြဲနေတဲ့ယောဂီရဲ့တန်တန်မှာကိလေသာတွေဝင်ခွင့်ရလေရလားမရပါဘူးလုံးဝဝင်ရောက်နှိမ့်ဆက်ခြင်းကမတတ်နိုင်တော့ဘူးတဲ့ မာရီတဲ့ကိလေသာမဟုတ်ကိုသောသူတသမားသည်အာရမဏံဝင်ရောက်နှိမ့်ဆက်ရန်တဲ့အာယုံအကြောင်းနားလည်စတိမရပဲရှိလက်တံကိလေသာတရားတွေဟာဒီရှုမှတ်တဲ့အာယုံပေါ်မှာဘယ်လိုမှဝင်ပြီးတော့အနှောက်အယှက်မပြုတ်နိုင်တော့ဘူးတဲ့ဘာကြောင့်နှောက်ယှက်မပြုတ်နိုင်တာလဲဆိုတော့ဟောကောသဘိကဝေကောသဘိကဝေဘိက္ခုနောကောသရောတကောပိတိကောဝိတယောဘိက္ခုယဟန်တို့ ကောဇရောတကောပိတိကောဝိတယောဗဗရားဤအပိုင်စားအမွေနှင့်ကိုယ်ပိုင်နယ်ပယ်ဖြစ်သောဘိက္ခုနောကောဇရောယဟန်ဤจิตစားရာအာယုန်သည်ယောဂီပုဂ္ဂိုလ်ဤจิตစားရာအာယုန်သည်ကောဇအဘယ်နည်းဟုမူကားတဲ့ယရိတံသတ္တာရောတတိပဋ္ဌာနာတတိပဋ္ဌာန်၄တတိပဋ္ဌာန်တရား၄ပါးတို့ပဲဒီယဟန်တော်များရဲ့ယဟန်ယောဂီများရဲ့จิตစားရမယ်နယ်ပယ် ယောဂီပုဂ္ဂိုလ်ရဲ့ကျင့်စားရမယ့်နေပယ်ဟာတတိပဋ္ဌာန်နေပယ်ပဲတတိပဋ္ဌာန်လေးပါပဲမိမိတို့ရဲ့စိတ်ဟာဒီတတိပဋ္ဌာန်အာယုန်ထဲမှာပဲကျင့်စားနေရတခြားအာယုန်ထဲမှာမိမိတို့ရဲ့စိတ်တွေမကျင့်စားရတကယ်လို့တခြားအာယုန်ထဲမှာမိမိရဲ့စိတ်တွေကျင့်စားရင်ကိလေသာတွေကဝင်ရောက်ပြီးတော့အနှောက်အယှက်ပေးတယ်အဲမိမိရဲ့တတိပဋ္ဌာန်အာယုန်ထဲမှာပဲကျင့်စားနေမယ်ဆိုရင် တခြားပြိဋိတာရဲ့ဝင်ရောက်နှိစေရန်ဝင်ရောက်အနှောက်အယှက်ပေးဖို့ရခွင့်ရရနိုင်သေးရဲ့လားမရနိုင်တော့ဘူးဘုန်းကြီးတို့ဒီနေရာမှာဘာနဲ့ဥမာပေးထားလဲဆိုတော့အဲ့ဒီမှာဝိတုကြောင့်လေးတစ်ခုပေါ့ဒီလုံးနဲ့ငယ်လေးအဲ့ဒါလေးနဲ့ထုတ်ပြတာပါဒီလုံးနဲ့မှလေးဟာမိသားစုလေးဟာတားလေးတရားမွေးပွားလာတယ်ပေါ့မွေးပွားလာတဲ့အခါကျတော့မိခင်ပါခင်တွေကပြုစုပြုရ အဲ့ဒီမှာတဖြည်းဖြည်းနဲ့ဒီကံနဲ့သွားနိုင်လာနိုင်ခုံစောခုံစောနဲ့သွားနိုင်လာနိုင်အဲ့လိုသွားနိုင်လာနိုင်ပြီဆိုရင်အဲ့ဒီမှာဟိုဝင်ထွက်ဒီထွက်ဟိုသွားဒီသွားသွားကြတယ်ဘုန်းကြီးတို့ကသွားတတ်လာတတ်မတ်တက်ပြေးတတ်စကလေးလိုပေါ့လွတ်လွတ်ကိုမရဘူးဘယ်နေရာဖြစ်ဖြစ်ထွက်သွားလိုက်ဘယ်နေရာဖြစ်ဆွဲချလိုက်အကုန်လုံးအခုလည်းပဲသွားတတ်လာတတ်တဲ့အရွယ်လေးရောက်လာတဲ့အခါကျတော့မိဘနှစ်ပါးအစာရှာသွားအဲ့လိုမိဘနှစ်ပါးအစာရှာသွားတဲ့အခါကလည်းကြတော့ ဒီမိမိရဲ့ဒီလုံးနဲ့မိမိတို့ရဲ့သားငယ်လေးကိုဒါကြီးပြန်မမတော်နဲ့နော်တကယ်လို့ဒီမှာအမေတို့ပြေတို့ကသားအတွက်အစာရှာသွားမယ်အစာသွားရှာမယ်အစာတွေသွားယူမယ်သားကြိုက်တဲ့ဓာတ်တွေယူခဲ့မယ်လောသားပြန်မမတော်နဲ့နော်ဘေးမှာပြင်မဲ့ကိုထွက်လိုက်မယ်ဆိုရင်အန္တရာယ်တွေးလိမ့်မယ်စသည်ပေါ့အဲ့လိုပြောဆိုထားခဲ့ပြီးတော့သူအစာရှာထွက်သွားအဲ့လိုမိဘနှစ်ပါးထွက်သွားတဲ့အခါကျတော့ဒီလုံးနဲ့ကလေးက အပြင်ကိုထွက်ပြီးတော့ကြည့်ကျင်တယ်ပြင်လောကကြီးဘယ်လိုနေလဲဆိုတာကြည့်ကျင်တော့ပြီးတော့ပဲကြီးရတခါမိဘများမှားထားပေမဲ့လို့လည်းပဲအပြင်ဘက်ကိုထွက်ပြီးတော့ဟိုကြည့်ဒီကြည့်ထွက်ကြည့်အဲ့ဒီအချိန်မှာအစာရှာနေတဲ့ဟိုကသိငက်ကြီးရဲ့အစာရှာနေတဲ့သိငက်ကြီးရဲ့ဒီပြင်လုံးကလေးကိုမြင်နေဆိုရင်ပဲတခါအပေါ်ကနေပြီးတော့တအားထိုးပြီးတော့တုတ်ယူသွားတယ်ခြေထောက်နဲ့ကုတ်ယူသွားတယ် အဲဒီမှာခြေရောက်နဲ့ကုတ်ယူသွားတဲ့အခါကလည်းကြတော့ဒီပြီလုံးနဲ့ကလေးကဘာတွေပြောတယ်လဲဘာတွေကျင်းဝလဲဆိုတော့ဩကိုပိုင်နယ်တွေကအပြင်ထွက်မိလို့ငါမှအန္တရာယ်တွေ့ရတယ်မိဘစကားနားမထောင်မိလို့ငါအခုအန္တရာယ်တွေ့ရတယ်ကိုယ်နေကိုယ်နေပေတွေကအပြင်ထွက်မိလို့တကယ်လို့ဒါကိုယ်နေတွေကကိုပိုင်နယ်မြေတွေကဆိုရင်ဒီသိစုံကြီးကိုငါတိုက်ခိုက်ပြနိုင်တယ်ဒီလိုမဲ့ကလေးက အဲ့လိုပြောဆိုကျင်းဝါတော့သိငယ်ကြီးကအောင်မမီဘာမဟုတ်တဲ့သိငယ်တွေဒီကောင်လေးကငါ့ကိုမြကျင်းဝါလို့မင်းရဲ့နေပြီးမင်းရဲ့ကိုယ်ပိုင်နေနေရာဘယ်နေရာလဲဆိုတော့တင်ယူခဲ့တဲ့နေရာပဲအဲ့ဒီနေရာကိုပြန်ဖို့ဆိုတော့ဒါနဲ့အဲ့ဒီနေရာကိုပြန်ဖို့လေအဲ့လိုပြန်ဖို့လိုက်တဲ့အခါကလည်းကြတော့ဒီလိုမဲ့ကလေးကအဲ့ဒီသူတို့ရဲ့နေတဲ့နေရာဟာဒီလေထွန်ထားတဲ့မြေဆိုင်မြေခဲကြီးတွေပေါ့ အဲ့ဒီမြေကံမြေကဲကြီးတွေကြားလေးထဲမှာနေတာသူတို့ရဲ့နေနေကမြေစံမြေကဲကြီးရဲ့ကြားလေးထဲမှာအောက်လေးမှာအောက်လေးမှာနေတာအဲ့လိုဆိုတော့သူအဲ့ဒီနေရာကိုပြန်ပို့လိုက်တဲ့အခါကျတော့သူ့နေမြေရောက်တဲ့အခါကျတော့အဲ့ဒီမှာမြေစံမြေကဲလေးကိုတက်လိုက်ပြန်ခုံဆင်းပြီးဝင်လိုက်မြေကဲမြေကဲလေးကိုတက်လိုက်ပြန်ခုံဆင်းပြီးဝင်လိုက်ဒီလိုလေ့ကျင့်အဲ့လိုလေ့ကျင့်ပြီးတဲ့အခါကလည်းကြတော့မှအဲ့ဒီမှာတိတ်ငယ်ကြီးကိုအစင်းသက်ဖြစ်ပြီး သင်တိုက်လို့ကလာပြီးတိုက်ခိုက်တော့ဆိုပြီးတော့စိန်ခေါ်လိုက်တယ်အဲ့လိုစိန်ခေါ်လိုက်တဲ့အချိန်ကျတော့မှဟိုကတိတ်ငယ်ကြီးကလည်းပဲတင့်ကိုတော့အလွန်မပေးဘူးဆိုပြီးတော့တအားအားနဲ့အတင်းထိုးပြီးတော့ဆင်းပြီးတုတ်တယ်အနာနာလေးရောက်ခံနေကြတော့မှဒီဘီလုံးငယ်ကလေးကသာလေးညီဆိုင်ငယ်ပေါ်ခုန်ချပြီးတော့သူ့ရဲ့အတိုက်ကြီးတဲ့သားဝတ်နေလိုက်တယ်ဟိုကတိတ်ငယ်ကြီးကလည်းအားနဲ့ အတင်းဆိုင်ပြီးတော့ထိုးသွင်းလိုက်တာဆိုတော့အနန္တလေးမှာကပ်ပြီးတော့ဟိုကရှောင်လိုက်တာဖြစ်တော့ဘာမှမတိတ်နိုင်တော့ဘဲနဲ့အဲ့ဒီမှာမြေဆိုင်ခဲနဲ့တင်းငယ်ကြီးရင်ဝါနဲ့တိုက်ပြီးတော့တခါအဲ့ဒီနေရာလေးဘေးမှာပဲပလနံကြပြီးတော့တည်ဝဲဝင်သွားအဲ့ဒါကိုယ်ပိုင်နေရင်ရောက်တဲ့အခါကျတော့အဲ့ဒီမှာဘယ်လိုရန်သူဖြစ်ဖြစ်ကာကွယ်နိုင်နေဆိုတာလေးပေါ့ဆိုလိုရင်းကတော့ယောဂီပုဂ္ဂိုလ်များဟာလည်းပဲကိုယ်ပိုင်နေပယ်တဲ့ မြတ်စွာဘုရားပေးထားတဲ့ကိုယ်ပိုင်နယ်ပယ်ဖြစ်တဲ့တတိပဋ္ဌာန်နယ်ပယ်ဘာနယ်ပယ်လဲတတိပဋ္ဌာန်နယ်ပယ်ဆိုတာကာယ ानु ပါဒနာတတိပဋ္ဌာန်ဝေဒနာ ानु ပါဒနာတတိပဋ္ဌာန်စေတ ानु ပါဒနာဓမ္မ ानु ပါဒနာဒီရှုမှတ်ရမယ်တတိတတိပဋ္ဌာန်အာယုန်ထဲမှာမိမိရဲ့ရှုစိတ်ကလေးကပ်ပြီးတော့မြဲနေမယ်ထိုင်နေဣရိယာပုလေးနဲ့နေပြန်တော့လေထိုင်နေဣရိယာပုလေးပေါ်မှာရှုနေတယ်ရက်တဲ့ဣရိယာပုနဲ့နေပြန်တော့ရက်တဲ့ဣရိယာပုလေးပေါ်မှာရှုရကလေးပေါ်ရှုရှုမှတ်မှုတတိလေးမြဲနေတယ် သွားတဲ့ဣရိယာပုလေးနဲ့နေပြန်တော့လေသွားတဲ့ဣရိယာပုလေးပေါ်မှာရှုမှတ်မှုလေးမြဲနေလျောင်းတဲ့ဣရိယာပုလေးနဲ့နေပြန်တော့လေလျောင်းတဲ့ဣရိယာပုဘယ်ဣရိယာပုနဲ့ပဲနေနေယောဂီပုဂ္ဂိုလ်ကရှုမှတ်မှုဒီတတိလေးမြဲနေပြီဒီတတိတံအာယုန်ထဲမှာပဲရှုစိတ်ကလေးမြဲနေရင်ဈာကိလေသာဝင်ခွင့်ရသေးလားမရပါဘူးလုံးဝကိုဝင်ခွင့်မရတော့အဲ့ဒီလိုတတိလေးမြဲနေပြီဆိုရင်ဒါကောသရတံပစဉ်ဖြစ်နေပြီ ဘာသာမစင်ဖြစ်နေတာနော်သောတာပန်စင်ဥပမာပြပြောရရင်ဘုန်းကြီးတို့ယောဂီများရောမိမိရဲ့ကိုယ်ပိုင်အိမ်နဲ့ပေါ့ကိုယ်အိမ်နဲ့ကိုယ်နေမယ်ကိုယ်အိမ်နဲ့ကိုယ်နေပြီးတော့လုံလုံချုံချုံလေးနေလိုက်မယ်ဆိုရင်ဘေးကရန်သူအန္တရာယ်တွေတကူတည်းမြလူစိုးသူစိုးတွေဝင်နိုင်မှာမလားအန္တရာယ်ရောပြေးနိုင်မှာမလားမပြေးနိုင်ဘူး တကယ်လို့ကိုယ်ဟာအိမ်ပြင်မဲ့ထွက်ပြီးလမ်းပေါ်ရောက်နေမယ်ဆိုရင်လည်းလူစိုးသူစိုးတို့ရဲ့အန္တရာယ်ပေးမှုကိုမခံရနိုင်ဘူးလားခံရနိုင်တယ်။ဘာကြောင့်လဲကိုယ်ပိုင်နေဟုတ်လို့လားမဟုတ်လို့လားမဟုတ်လို့ပါမဟုတ်လို့ကိုယ်ပိုင်နေကိုယ့်ရဲ့အိမ်ကိုယ်ပိုင်နေထဲမှာကိုယ့်ဟာကိုယ်နေမယ်ဆိုရင်ဘယ်လိုအန္တရာယ်မှမကြောက်ရောက်နိုင်တယ်လို့ပဲတရားရှုမှတ်အထုံနေတဲ့ယောဂီသူတော်စင်များဟာပဲပဲမိမိရဲ့မြတ်စွာဘုရားပေးထားတဲ့ဒီတိပ္ပံအာယုန်ထဲမှာမိမိစိတ်လေးဟာကျဆန်းနေရတယ် မိမိစိတ်ကရပါလို့နေရမှာပဲချက်စမ်းနေရတခြားအာယုံနဲ့ချက်စမ်းမိလိုက်တာနဲ့တပြိုင်တည်းကိလေသာရန်သူမဝင်မိဘူးလားဝင်ပါပါကိလေသာရဲ့အတိုက်ခိုက်မခံရဘူးလားကတရားအာယုံထဲမှာကိုယ်စိတ်ကလေးချက်စားနေရင်ဒီကိလေသာရန်သူရဲ့အတိုက်ခိုက်ခံရပါမလားမခံရဘူးဒါကြောင့်မို့ဘုန်းကြီးတို့ယောဂီများမိမိတို့ရဲ့ကျက်စားရနေနေရတတိပ္ပံအာယုံပါပဲ ဒီသတိပဋ္ဌာန်အာယုန်ထဲမှာထိုင်ရင်ဖြစ်စီရံရင်ဖြစ်စီသွားရင်ဖြစ်စီလျောင်းရင်ဖြစ်စီဒီကာယဝေဒနာစိတ်ဓမ္မဆိုတဲ့သတိပဋ္ဌာန်အာယုန်ထဲမှာကိုယ်စိတ်ကလေးဟာကျက်စားနေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာခောစရတပ္ပဇင်ဖြစ်နေပြီဘာသာပဇင်ဖြစ်နေတာလေခောစရတပ္ပဇင်ခောစရတပ္ပဇင်ဖြစ်နေတယ်ဒါကြောင့်မို့ကျေးဇူးတော်ရှင်မသည်ဆရာတော်ဘုရားကြီးကရုပ်ကိုနာမ်ကိုယုံနာနှစ်ပါးမူကထင်ရှားတဲ့အာယုန်ကိုရှုလို့ပြောထားတာ ဒါကြောင့်ယုတ်တနန္တစင်မပြတ်ရှုမှတ်တာကကောစရမှတ်ကြတံပစဉ်တဲ့ဒါကဘုရားယောဂီများနဲ့သက်ဆိုင်တဲ့တံပစဉ်မှာပဲခေတ္တလေးဆိုလိုက်အောင်ယုတ်တနန္တယုတ်တနန္တစင်မပြတ်စင်မပြတ်ရှုမှတ်တာကကောစရရှုမှတ်တာကကောစရမှတ်ကြတံပစဉ်မှတ်ကြတံပစဉ်ယုတ်တနန္တ ယနတစင်မပြတ်စင်မပြတ်ရှုမန္တာကဂောစရာရှုမန္တာကဂောစရာမကြတံပစဉ်မကြတံပစဉ်ယောဂာနန္ဒစင်မပြတ်ရှုမန္တာကဂောစရာမကြတံပစဉ်ယောဂာနန္ဒစင်မပြတ်ရှုမန္တာကဂောစရာမကြတံပစဉ်ဒီတော့ ဒီကောဇရတံပဇင်ဖြစ်အောင်ကြိုးစားရမယ်ယောဂီတိုင်းယောဂီတိုင်းကောဇရတံပဇင်ဖြစ်မှအတ္တမောဟတံပဇင်နံပါတ်၄ကအတ္တမောဟတံပဇင်ဆိုတာမတွေ့မဝေသိမှုလို့ပြောတာပါလေလေမတွေ့မဝေသိမှုမတွေ့မဝေသိမှုတွေ့တွေ့ဝေဝေသိရမှာမဟုတ်ဘူးဒါဟုတ်သလားမဟုတ်သလားလို့သိရမှာမဟုတ်ဒါရုပ်ကိုရုပ်တိုင်းနာမ်ကိုနာမ်တိုင်းရှင်းရှင်းလင်းလင်းကိုသိသွားတယ် မမြဲတာကိုမမြဲတဲ့အတိုင်းဆင်းရဲတာကိုဆင်းရဲတဲ့အတိုင်းစိုးမရတာကိုစိုးမရတဲ့အတိုင်းရှင်းရှင်းလင်းလင်းကိုသိသွားတယ်။ဘုန်းကြီးတို့ကယောဂီများကောသရတမ္ပစီဖြစ်အောင်ကြိုးစားကြည့်ပါ။ခံရင်ဖြစ်စီ၊ရရင်ဖြစ်စီ၊သွားရင်ဖြစ်စီ၊လျောင်းရင်ဖြစ်စီဒီကာယဝေဒနာစိတ်ဓာတ်ဓမ္မဆိုတဲ့တတိပဋ္ဌာန်အာယုန်ထဲမှာမိမိရဲ့ရှုစိတ်ကြီးကဆွေးမြေစွာကတည်နေကြပါ။ ဆွေးမြေ့စွာကြည်ရှုစိတ်ကလေးကအများအားကပ်တည်နေပြီမိမိစိတ်ကလေးကဒီတတိပ္ပံအာယုန်ထဲမှာပဲကျစားနေတယ်လွတ်သွားတယ်ဆိုတာမရှိဘူးစိတ်တွေအပြင်ထွက်ပြီးကျစားနေတယ်ဆိုတာမရှိဘူးကိုဘုန်းကြီးတို့ယောဂီများရောက်စားယောဂီတရားမှတ်လို့မကောင်းတရားမှတ်လို့မကောင်းဘူးဆိုတာဒီတတိပ္ပံအာယုန်ထဲမှာမိမိစိတ်ကလေးကျစားတာလားမကျစားတာလားမကျစားတာမကျစားတာစိတ်တွေကဘုံမှာပြင်ရောက်လိုက်အလုပ်စီရောက်လိုက်တကယ်ချင်းစီရောက်လိုက်ပေါင်းသင်းစီရောက်လိုက် တခါတည်းမှာဟိုလိုမကျေနပ်နဲ့ဒီလိုမကျေနပ်နဲ့ကိုယ့်အကိုကိုပြစ်ချင်တယ်မဖြစ်တော့မကျေနပ်ဒေါသတွေဖြစ်ဒါဒီဝါဒဘုဒ္ဓဖြစ်နေတာလို့လောဘတွေဖြစ်နေဒေါသတွေဖြစ်နေနေဖြစ်နေတာအဲ့ဒါကိလေသာနေပြီးတော့ဝင်ရောက်နှိမ့်ဆက်နေတာဒုက္ခပေးနေတာဘာကြောင့်လဲမိမိစိတ်လေးဟာမိမိတရားအာယုန်နဲ့ကိုယ်ပိုင်နေပြည်နေနေထဲမှာနေလို့လားမနေလို့လားမနေလို့နှိမ့်ဆက်ခံနေရနှောက်ရှက်ခံနေရဒုက္ခပေးခံနေရ တကယ်လို့ကိုယ်ရဲ့ဒီတတိပဋ္ဌာန်အာယုန်ထဲမှာကိုရှုမှတ်တဲ့အာယုန်ထဲမှာကိုစိတ်လေးကျက်စားနေထင်အာယုန်ထဲမှာကျက်စားနေရအာယုန်ထဲမှာကျက်စားနေသွားတဲ့အာယုန်ထဲမှာကျက်စားနေလျောင်းတဲ့အာယုန်ထဲမှာကျက်စားနေဓမ္မမုတ်ကာနုပဒနာကိုမူရအာယုန်လေးထဲမှာရှုမှတ်ရင်ဒီစိတ်လေးကကျက်စားနေဝေဒနာနုပဒနာခံစားမှုဝေဒနာလေးပုံမှာပဲစိတ်လေးကကျက်စားနေစိတ်ဓာတ်နုပဒနာစိတ်လေးဖြစ်တဲ့ပုံမှာပဲစိတ်လေးကျက်စားနေတယ် ဓမ္မနုပဒနာသဘောအာရုံလေးတွေမှာမိမိစိတ်ကြီးကျစားနေဒီပုံမှာစိတ်လေးကဆွေးမြေစွာကတည်နေပြီဆိုရင်ဒီပုံမှာကြာရှည်စွာဒီပုံစိတ်လေးတည်လာတဲ့အခါကျတော့အမှန်သိမလားအမှားသိမလားအမှန်သိပါပါဗျာမိမိတို့လူတရားနဲ့ပေါင်းတဲ့နေဆိုရင်ဒီပုဂ္ဂိုလ်ရဲ့အကြောင်းကိုသိခြင်းခဏလေးပေါင်းရမှာလားအကြာကြီးပေါင်းရမှာလားအကြာကြီးပေါင်းရမှာခဏလေးပေါင်းယူလေသူအကြောင်းသိပါမလားသိပါပါဗျာဒီတိုင်းပဲ ယောဂီတို့ရဲ့စိတ်ဟာခန္ဓာအကြောင်းကိုသိကြရင်ခန္ဓာနဲ့ဒီစိတ်လေးခဏပေါင်းရမှာလားကြာကြာပေါင်းရမှာလားကြာကြာပေါင်းရမှာဒီစိတ်လေးခန္ဓာမှာကြာကြာနေဖို့လိုရဲ့ယောဂီခန္ဓာလေးနေပြီးတော့စိတ်တွေဟိုရောက်ဒီရောက်ရောက်နေတဲ့ပုဂ္ဂိုလ်ခန္ဓာအကြောင်းသိပါမလားမသိပါဘူးခန္ဓာအကြောင်းကိုမသိနိုင်စိတ်ကဒီမှာရှုမှတ်တဲ့အာယုံပေါ်မှာကြာကြာလေးနေတဲ့ခါကျတော့ဟောအဲ့ဒီအာယုံရဲ့သဘောအမှန်တဘာဝအမှန်တွေကိုမသိဘူးလား သိပါဘူးဥပမာအားဖြင့်ကိုဘုန်းကြီးတို့ယောဂီများကျေးဇူးတော်ရှင်မဆီဆရာတော်ဘုရားကြီးရဲ့ဥပနိဒေယအတိုင်းဖောင်းမှုပင်မှုအာယုန်လေးကိုရှုနေတယ်အဲဒီဖောင်းမှုပင်မှုအာယုန်လေးကိုတခါမိတစ်ချက်မမိတစ်ချက်ဖြစ်နေတဲ့ပုဂ္ဂိုလ်မှာတော့အမှန်သိပါမလားသိပါပါမသိနိုင်အဲ့ဒီအာယုပေါ်မှာမိနေပြီဟိုကဖောင်းမှုအာယုလေးပေါ်လာလိုက်ဖောင်းတယ်ရှုမှန်းတယ်ပင်မှုအာယုလေးပေါ်လာလိုက်ပင်တယ်ရှုမှန်းတယ် နောက်တစ်ခါဖောင်းမှုအာယုံလေးအစ်စ်ပေါ်လာလိုက်ဖောင်းနေရှုမှတ်လိုက်ဝေမှုအာယုံတစ်ကလေးပေါ်လာလိုက်ပိနေရှုမှတ်လိုက်ဖောင်းမှုအာယုံလေးပေါ်လိုက်ဖောင်းနေရှုမှတ်လိုက်ဒီပုံမှာပဲမဆိတ်ကလေးကမြင်နေတယ်အဲ့ဒီပုံမှာမြင်နေတဲ့အခါကျတော့စိုးစိုးပိုင်းကယောဂီပုဂ္ဂိုလ်ရဲ့သိနေတာကဖောင်းနေဆိုရင်ဝမ်းပိုက်ကြီးပေါင်းပြီးကတက်လာပိနေဆိုရင်ဝမ်းပိုက်ကြီးရော့ချသွားဝမ်းပိုက်ဆိုတဲ့ပုံမှန်တရားကြီးနဲ့ပဲဖောင်းနေဆိုရင်လည်းဝမ်းပိုက်ကြီးပိနေဆိုရင်လည်းဝမ်းပိုက်ကြီးပြင်းရတရားကြီးထင်းနေတယ် ဒါရင်လားဆိုတာအဲ့ဒီနေရာမှာဖောင်းတာဘူးလဲဆိုတော့ငါပဲငါပဲကြီးဖောင်းနေတာငါငါပဲကြီးဖောင်းနေတာငါဖောင်းနေတာပဲငါအနေအချင်းပဲသွားသိနေအခုဒီပေါ်မှာယောဂီပုဂ္ဂိုလ်ရဲ့စိတ်လေးကကြာကြာလေးမြဲပြီးတည်နေတဲ့ခါကျတော့ဖောင်းတာနဲ့မှတ်တာနဲ့ဟိုကဖောင်းတာလေးကတခြားမသိစိတ်လေးကတခြားဖောင်းတာလေးကတခြားမသိစိတ်လေးကတခြားတစ်ခုလေလားနှစ်ခုလားနှစ်ခုပါနှစ်ခု꿰သွားတယ် စိုးစိုးကတော့ဖောင်းတာလည်းငါပဲမှတ်နေတာလည်းငါပဲဟောတကူတည်းရဲ့နော်ဖောင်းတာလည်းငါပဲမှတ်နေတာလည်းငါဒါတကူတည်းခုကြတော့မဟုတ်ဖောင်းတာလေးကတခြားမှတ်သိနေတာလေးကတခြားဖောင်းတာလေးကတခြားမှတ်သိနေတာလေးကတခြားနှစ်ခုကွဲတော့နှစ်ခုကွဲပြီးတော့သိနေတယ်ဖောင်းတာလေးကယုတ်သိနေတာလေးကပါလေပိန်တာလေးကယုတ်သိနေတာလေးကဟောနှစ်ခုကွဲတော့ယုတ်နေတာကွဲသိသွားယောဂီပုဂ္ဂိုလ်ကယုတ်28ပါးဘာညာခွဲเสียရမလို့စေတသိက်ဘာညာခွဲเสียရမလို့ တရားလေးမသိတတ်တာနဲ့သိတတ်တာနှစ်ခုတည်းမသိတတ်တာလေးကရုပ်သိနေတာလေးကပါလေမှန်ပါဘူးဒါလည်းနှစ်ခုတူတာတူကွဲတယ်နှစ်ခုမှတ်စရာအာယုံလေးကရုပ်မှတ်သိနေတာလေးကနာကိုကဖောင်းတာလေးကရုပ်ဖောင်းတယ်လို့ရှုသိနေတာလေးကနာပိန်တာလေးကရုပ်ပိန်တယ်လို့ရှုသိနေတာလေးကနာနှစ်ခုကွဲကွဲသွားဒါရင်လဲဆိုသူ့ရဲ့သဘာဝသဘောမှန်လေးကလည်းသိလာတယ်ဖောင်းတယ်ဆိုရင်လည်းဝမ်းပိုက်ဆိုတဲ့တရားမတင်တော့ဘူးတင်းကားလာတဲ့သဘောလေး ခင်းနေဆိုရင်လည်းဝမ်းမဲ့ဆိုတဲ့တရားမထင်တော့ဘူးရွရွပြီးရွရွကြတော့တဲ့သဘောလေး။ဟောင်းနေဆိုရင်လည်းတရရနဲ့ဆင်းဆင်းဖောင်းပြီးကန်းတာ။ခင်းနေဆိုရင်လည်းဆင်းဆင်းရွရွကြတော့တဲ့သဘော။ အဲ့ဒီဖောင်းတာလေးကလည်းအစင်းစင်းတင်းကန်လာတာလေးကလည်းဝါယောတံပတ်တတ်ပါလိမ့်မယ်ဝါယောတံဟောပင်ကျသွားတာလည်းအစင်းစင်းရွရွရွရွသွားတာရွရွသွားတာလေးကလည်းဝါယောတံပတ်တတ်လေဝါယောတံအဲ့ဒီဝါယောတံကယုတ်တရားလားနတ်တရားလားယုတ်တရားပါသိနေတဲ့စိတ်လေးကနတ်တရားပါကျင်းအဲ့ဒီလိုလေးပဲသိချာကြည့်လိုက်သူသဘောလေးညင်လိုက်တာနဲ့ပဲယုံနေတာ꿰ပြီးတော့မသိဘူးလားသိပါရဲ့အမှန်သိတာလားအမှားသိတာလားအမှန်သိတာပါဗျာ တရားသိတာလားမတရားသိတာလားတရားသိတာပါဒီအဲ့ဒါကိုယထာဘုဒ္ဓဉာဏ်ခေါ်တယ်ဘာညာခေါ်လဲယထာဘုဒ္ဓဉာဏ်ဒီယထာဘုဒ္ဓဉာဏ်တကယ်ကိုဒီပုံမှာအာယုလေးငြဲနေတဲ့အခါကျတော့ရှုစရာအာယုယူတရားလေးနဲ့ရှုသိတဲ့နာဒါလေးကိုနှစ်ခုကွဲပြီးတော့သိတယ်အဲ့ဒီကနေပြီးတော့ရှုစိတ်ငြဲပြီးတော့ဒီပုံမှာပဲငြဲတည်နေတယ်ငြဲတည်နေတဲ့အခါကျတော့ဖောင်းတယ်လို့ဘောပေါ်လာတယ်ဖောင်းတာလေးပေါ်လာလို့ဖောင်းတယ်လို့ရှုလိုက်တယ် ရှုစိတ်ကလေးရတယ်ဟိုတော့ကလိုအလယ်ပိုင်းနဲ့တည်တာမဟုတ်တော့အစာပိုင်းကလည်းတည်လာတယ်ဖောင်းတာလေးစဖောင်းလာတာတည်တယ်ဖောင်းတာလေးအလယ်ပိုင်းတည်သွားတာတည်တယ်ဖောင်းမှုလေးဆုံးသွားတာတည်တယ်နောက်ကပိန်သွားတာမကြတော့လေပိန်မှုလေးအစအနေပြီးတည်ရင်းတည်ရင်းရော့ကျသွားတာအလယ်ပိုင်းတည်တယ်နောက်ဆုံးပိန်ညာလေးကုံဆုံးချုပ်ခဲ့သွားတာတည်တယ်အဲဒီမှာဖောင်းတာလေးနဲ့ဖောင်းပြီးပြပိန်ညာလေးကလည်းပိန်ပြီးပြတည်တာလေးကလည်းတည်ပြီးပြတယ်ရုပ်ရောနာရုံမြဲတာလားမမြဲတာလားမမြဲတာပါဗျာကဲအဲဒီမှာ တေချာရှုပြီးကြည့်နေတဲ့အခါကျတော့မမြဲတဲ့သဘောတေချာဉာဏ်နဲ့တွေ့လာလိမ့်မယ်ဒီမမြဲတာတွေကိုမသိသေးဘူးဆိုတာကဒီစိတ်ကိုရှုမှတ်တဲ့အာယုံပေါ်မှာရောက်လို့လားမရောက်လို့လားမရောက်ပါဘူးရောက်တယ်ဆိုရင်လည်းပဲကြာကြာနေလို့လားမနေလို့လားမနေတော့ပါဘူးဒီပေါ်မှာကြာကြာမနေရင်မသိဘူးဒီပေါ်မှာကြာကြာနေမှသိတာကြာကြာနေမှသူ့ရဲ့သဘောသူ့ရဲ့တဘာဝသူ့ရဲ့အစင်မှန်သဘောဝတဘာဝလေးကိုသိတာလက်ရလေးကိုသိရုံနဲ့မဟုတ်ဘူးသူ့ဟာသူပေါ်လာတာလည်းသိတယ်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 အဲ့ဒီမှာကာမကုလောက်တဲ့ခန္ဓာကိုယ်ကြီးပိုင်ဆိုးရထားတဲ့ပုဂ္ဂိုလ်ရဲ့စိတ်ထဲမှာချမ်းသာနေမလားဆင်းရဲနေမလားဆင်းရဲပါဘူးအဲ့ဒီမှာဆင်းရဲတဲ့ဒုက္ခဒီဒုက္ခတွေကိုလိုချင်လားမလိုချင်ဘူးလားလိုချင်ပါဘူးရုံနဲ့ရနေတဲ့အတွက်ကြောင့်တင်းကိုရှောင်လို့ရပါမလားမရပါဘူးဒါကြောင့်အစိုးရတာလားအစိုးမရတာအစိုးမရပါဘူးအစိုးမရတာကိုအတ္တခေါ်မလားအနတ္တခေါ်မလားအနတ္တပါဘူးကဲဒီတော့ဒီရှုတဲ့အာယုံပေါ်မှာခောဆရဆိုတဲ့ ရှုမှုတတိလေးမြဲနေပြီမိမိစိတ်လေးကဒီရှုတဲ့အာယုံပေါ်မှာပဲကျက်စားနေပြီဆိုရင်ဒီရှုစရာအာယုံရဲ့မမြဲတာဆင်းရဲတာစိုးမရတဲ့သဘောကိုမတွေးမဝေတိမာနာရှင်းရှင်းလင်းလင်းတိမာနာရှင်းတွေးတွေးဝေဝေမဟုတ်တော့မတွေးမဝေဘူးတိလာတယ်ရှင်းရှင်းလင်းလင်းမသိပြီဘူးလားသိပါပါအဲ့လိုရှင်းရှင်းလင်းလင်းသိတာမြင်တာကိုအတ္တမောဟတမစင် ဘာတမစင်လဲအတ္တမောဟတမစင်ပါဗျာဒီဒီတော့ဒီအတ္တမောဟတမစင်ဖြစ်ဖို့ဒီနေ့ပြောမယ်ဝိပဿနာဉာဏ်နေဖြစ်ဖို့ဟုတ်တယ်မလားဟုတ်ပါဘူးယုံဉာဏ်သိတဲ့နာမရူပပိစေရညာအဖြစ်နဲ့အပြည့်ကိုသိတဲ့ဥရိယဗျာဉာဏ်အဲ့ဒီလိုအနိစ္စဒုက္ခအနတ္တသဘောတွေကိုသိမြင်နိုင်တဲ့ဝိပဿနာဉာဏ်ဒီဉာဏ်နေဖြစ်ဖို့ဆိုတာခောစရာ မိမိစိတ်ကလေးကရှုမှတ်တဲ့အာယုံပေါ်မှာမကျက်စားဘဲနဲ့မနေဘဲနဲ့သိပါမလားမသိပါဘူးကဲဒီလိုဆိုရင်ယောဂီများဝိပဿနာဉာဏ်ဖြစ်ဖို့အတွက်ကောစရတမ္ပဇင်ဟာအရေးကြီးလားမကြီးဘူးလားအရေးကြီးပါတယ်ဗျာကဲကောစရတမ္ပဇင်ဖြစ်အောင်ကြိုးစားနိုင်ရင်ဒီဆယ်ရဲ့အတွင်းနဲ့တရားအသိဉာဏ်တူတွေမရနိုင်ဘူးလားမရနိုင်ပါဘူးဗျာကဲရနိုင်တယ်ကဲတရားလေးစုမယ် မမြဲစင်ရဲ့မမြဲစင်ရဲ့ယုံနံပဲယုံနံပဲအတိကွေရာကအတ္တမောဟအတိကွေရာကအတ္တမောဟမัจจတံပစဉ်မัจจတံပစဉ်မမြဲစင်ရဲ့မမြဲစင်ရဲ့ယုံနံပဲယုံနံပဲအတိကွေရာကအတ္တမောဟအတိကွေရာကအတ္တမောဟမัจจတံပစဉ်မัจจတံပစဉ် မမြဲစင်ရဲ့ယုံနာပဲအတိကွဲတာကအာတမောဟမတ္တသံစဉ်မမြဲစင်ရဲ့ယုံနာပဲအတိကွဲတာကအာတမောဟမတ္တသံစဉ်ဒီတော့အတ္တမောဟမတွေးမဝေသိဖို့အတွက်ယုံနာနေရဲ့ဖြစ်မှုပြမှုသဘောကြီးမမြဲတဲ့သဘောကြီးဆင်းရဲတဲ့သဘောကြီးစိုးမြဲတဲ့သဘောကြီး ဒီဝိပဿနာဉာဏ်ဉာဏ်စစ်စစ်ဖြစ်နိုင်ဖို့ဆိုရင်ယောဂီပုဂ္ဂိုလ်ဟာကောသရတံပစဉ်ဖြစ်အောင်ကြိုးစားရမယ်။ဘာတံပစဉ်ဖြစ်အောင်လဲ။ကောသရတံပစဉ်ဖြစ်အောင်။အဲမိမိရဲ့စိတ်ဟာတခြားကိုမကျက်စားပဲနဲ့ဒီတရားအာယုန်ထဲမှာပဲကျက်စားရ။မိမိရဲ့ကိုယ်ပိုင်လည်းပဲဖြစ်တဲ့တတိပ္ပံအာယုန်ထဲမှာပဲမိမိစိတ်လေးဟာကျက်စားနေရ။မိမိတို့လောကမှာကိုယ်ပိုင်နေနေထဲမှာနေရင်ကိုယ်အိမ်ထဲမှာကိုယ်နေရင်ဘေးရန်အန္တရာယ်မကင်းဘူးလား။ကင်းပါတယ် အဲ့ဒီလိုပဲတရားရှုမှတ်တဲ့ယောဂီကလည်းပဲကိုယ်ပိုင်နယ်မြေဖြစ်တဲ့တတိပဒံအာယုန်ထဲမှာနေလို့ရှိရင်ကိလေသာကြံသူရဲ့အနောက်ရှေ့ဖြစ်စီခံရပါမလားခံရပါဘူးကိလေသာရဲ့အန္တရာယ်ကြီးမကင်းဘူးလားမကင်းပါဘူးဒါကြောင့် ဂောဇရတံပစီဖြစ်အောင်ကြိုးစားဖို့မလိုဘူးလားလိုပါရဲ့ဆိုလိုက်ဂောဇရကိုသာဂောဇရကိုသာရှုနေပါရှုနေပါဖြစ်မှန်မုတ်ချဖြစ်မှန်မုတ်ချအတ္တမောဟအတ္တမောဟမတ္တတံပစီမတ္တတံပစီဂောဇရကိုသာဂောဇရကိုသာရှုနေပါရှုနေပါဖြစ်မှန်မုတ်ချဖြစ်မှန်မုတ်ချအတ္တမောဟအတ္တ မောဟမัจจတံပစဉ်မัจจတံပစဉ်ဆိုလိုက်ပါဘောဇရာဘုရားရှုနေပါဖြစ်မှာမဟုတ်ချာအာတမောဟမัจจတံပစဉ်ဘောဇရာဘုရားရှုနေပါဖြစ်မှာမဟုတ်ချာအာတမောဟမัจจတံပစဉ် ကဲဒီတော့ဘုန်းကြီးတို့ယောဂီများသံဃာရှင်ဘယ်နှပါးပြီးသွားလဲ၄ပါး။ရေသံဃာရှင်၄ပါးရှုမှတ်ဖို့ဘုန်းကြီးတို့ယောဂီများနံပါတ်၁ကဘာသံဃာရှင်နဲ့တတ္တကသံဃာရှင်အကျိုးရှိမရှိစဉ်းစားပါနံပါတ်၁နောက်နံပါတ်၂ကတပ္ပယသံဃာရှင်တင့်တော်ကြီးမတော်ကြီးစဉ်းစားပါဒီသံဃာရှင်နှစ်ပါးကမိမိတို့အခု လောကရေးရအတွက်လည်းပဲအသုံးပြုလို့မရဘူးလားမရပါဘူးလောကုတ္တရာကုသိုလ်ရေးဘက်ကလည်းအသုံးပြုလို့မရဘူးလားမရပါဘူးဒီတံစဉ်နှစ်ပါးတို့လို့ရဒီဘောဇရတံစဉ်နဲ့အတ္တမောဟတံစဉ်ဆိုတဲ့ဒီတံစဉ်နှစ်ပါးကတရားအားထုတ်နေတဲ့ယောဂီအတွက်ပဲဒီနေ့မင်္ဂလာရမကျောင်းတက်ကြီးရဲ့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးရဲ့မာသတိပဋ္ဌာန်အချင်းပြည့်တရား၁၀ရက်တရားစခန်းကြီးမှာဝင်ရောက်အားထုတ်နေတဲ့ယောဂီများအတွက် ဒီဂောဇရတံပဇင်ဟာအရေးမကြီးဘူးလားအရေးကြီးပါဘူးအဲ့ဒီဂောဇရတံပဇင်ဖြစ်အောင်လားကြိုးစားပါဂောဇရဆိုတာအရေးကြီးဆုံးသိထားဖို့ကကျက်စားရဂောဇရဆိုတာပါလေကျက်စားရဒီကျက်စားရမိမိရဲ့စိတ်ကလေးဟာမိမိကျက်စားရမယ်တတိပ္ပံအာယုန်ထဲမှာပဲကျက်စားနေဖို့လိုပါတယ်အဲ့ဒီတတိပ္ပံအာယုန်ထဲမှာမကျက်စားဘဲနဲ့ဟိုအာယုန်နဲ့ရောက်သွားလိုက်ဒီအာယုန်နဲ့ကျက်စားလိုက်ဆိုရင် ဆိုတော့ဒီလုံးနဲ့လေသိဆိုတုတ်တယ်လို့ပဲအန္တရာယ်နဲ့မကြုံနိုင်ဘူးလားကြုံနိုင်ပါဘူးယောဂီများကြတော့ကိလေသာအန္တရာယ်တွေမဝင်ရောက်နိုင်ဘူးလားမဝင်ရောက်နိုင်ပါဘူးကိလေသာတွေဝင်ရောက်နိုင်တယ်နောက်ရှိပြေးနိုင်တယ်ဒုက္ခပြေးနိုင်တကယ်လို့ကိုယ့်ရဲ့စိတ်ကလေးဟာကိုယ်ကျဆန်းရမယ်ကိုယ်ပဲနေပြီးဖြစ်တယ်ဒီတိပ္ပံအာယုန်ထဲမှာပဲမိမိစိတ်ကြီးကျဆန်းနေတယ်ကာယ ानु ပဒနာကိုယ်မူရထဲမှာဝေဒနာ ानु ပဒနာစိတ်ခံစားမှုထဲမှာ စိတ်တံဥပဒနာစိတ်မူရလေးထဲမှာဓမ္မဥပဒနာသဘောအာယုံလေးထဲမှာကိုရှုမှတ်တဲ့အာယုံလေးထဲမှာကိုစိတ်ကလေးကဒီထဲမှာကျက်စားနေပြီဆိုရင်ဈာကိလေသာတွေဝင်ခွင့်ရပါဦးမလားမရပါဘူး။ဒါကြောင့်ဘုန်းကြီးတို့ယောဂီများမိမိတို့ရဲ့ဒီအတ္တမောဟဆိုတဲ့ဝိပဿနာဉာဏ်နေပေါ့။ယုံတယ်မို့သိတဲ့ဉာဏ်ဖြစ်ဖြစ်ကိုသိတဲ့ဉာဏ်ဒီဉာဏ်တွေကိုမိမိတို့ပြန်ပြန်နိုင်နိုင်ရကျင်ပါလေ။ ဒီဆရာတရားစကားလေးအတွင်းမှာကောင်းကောင်းကြီးသိကြပါလေဆိုရင်ကောစရတံပစဉ်ဖြစ်အောင်ကြိုးစားဖို့မလိုဘူးလားဗျာအဲ့ဒီကောစရတံပစဉ်ဟာခြံရင်ရရင်သွားရင်လျောင်းရင်ဘယ်အိယာဘုံမှာပဲဖြစ်ဖြစ်တတိဥစည်းရဲ့စိတ်ကလေးအငြင်းကပ်ပြီးတော့ရှုမှတ်နေနိုင်ရင်ဘာတံပစဉ်ဖြစ်နေတယ်ဒီအဲ့ဒီကောစရတံပစဉ်ဖြစ်အောင်ဘုန်းကြီးတို့ယောဂီများအချိန်နဲ့တပြေးညီ ကျင့်ကြံပွားများကြိုးစားအားထုတ်ကြခြင်းအပြင်မိမိတို့အလိုရှိအပ်သောဆင်းရဲငြိမ်းရာနိဗ္ဗာန်ကိုမညံဖူးညံဖြင့်မြင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်တည်းသာဓုသာဓုသာဓုကဲမိမိတို့ဆုတောင်းအမြဝေရအောင်ဒီနေ့တော့ ရှေ့ကနေဆူတောင်းလမ်းလေးကနေစပြီးတော့ဆိုမယ်ဒီတို့ပြရလက်ပုံများကြောင်းဆိုတာဒီနေ့ပြုတဲ့ကုသိုလ်ပိုးစုကြီးပေါ့ဒီနေ့ပြုတဲ့ကုသိုလ်ကြီးဆိုတာကဘုန်းကြီးတို့အခုယောဂီတို့ရှင်နေချိန်ပြည့်တရားအထုရတဲ့ဘာဝနာကုသိုလ်တွေရှိကြဘူးလားရှိပါတယ်ဗျာတရားတွေနာရတဲ့ဓမ္မတာဝနာကုသိုလ်တွေရောမရှိကြဘူးလားရှိပါတယ်ဗျာဒီတရားတွေနာရတဲ့ဓမ္မတာဝနာကုသိုလ်တွေနောက်ပြီးတော့တရားတွေကျင့်ကြံပေါ်များအထုရတဲ့ဘာဝနာကုသိုလ်တွေ နောက်ပြီးတော့ဓမ္မတာဝန်နဲ့ဓမ္မတာကိစ္စတရားတွေဆွေးနွေးမင်းများတဲ့ကုသိုလ်တွေမရှိကြဘူးလားရှိပါတယ်ဗျာအဲနောက်ပြီးတော့မိမိတို့ကုဒီမှာတရားတွေအထုတ်ပြီးတိုင်းအထုတ်ပြီးတိုင်းမိမိတို့အထုတ်ထားတဲ့ကုသိုလ်တွေကိုရောအခြားအခြားပုဂ္ဂိုလ်တွေကိုရောမြတ်တန်ပြီးဝေတဲ့ကုသိုလ်တွေရောမရှိဘူးလားရှိပါတယ်ဗျာအဲသူတော်ဘာတွေကသူတို့ပြုထားတဲ့ကုသိုလ်တွေကိုပြန်ပြီးအမြဝေတဲ့ကံတာတို့နမောနာကုသိုလ်တွေကုသိုလ်တွေရောမရှိဘူးလားရှိပါတယ်ဗျာဒီမိမိတို့ရဲ့တဏ္ဍာမှာဒီကုသိုလ်တွေများကြီးပဲ စောင့်တည်စောင့်တင်းထားတဲ့သီလကုသိုလ်တွေရောမရှိဘူးလားရှိပါတယ်ဟောနောက်ဒီမိမိတို့ရဲ့ဒီမှာသီလအကျင့်သမာဓိအကျင့်ပညာအကျင့်တွေကိုကျင့်ကြံပွားများအားထုတ်ကြတဲ့ပုဂ္ဂိုလ်များကိုစေရနာရှင်များကနေပြီးတော့အခုဒီမှာဆရာဗုဒ္ဓမသာမီးနဲ့ဘီဘီအသင်းကြီးတို့မှကျင်းမှုကျင်းပပြီးတော့ယောဂီတော်စင်များချင်းချင်းသာသာတရားအထုတ်ရမှာစာရေးတောင်းရေးအတွက်ဘာမှကိုယ်ပင်ကြောက်ကြမှုမရှိရအောင်ကုသိုလ်ရှင်များ ရှားပွေပြီးတော့တရားတရားနဲ့ပြည့်စုံကြတဲ့ပုဂ္ဂိုလ်များကလည်းပဲနာနဲ့အာယုတဲ့ချိန်ကကာလမှာလည်းပဲအာယုစွမ်းနေအစက်ကကြဘူးလားစက်ကကြပါနေ့ချိန်ကြပြန်တော့လည်းလေစွမ်းနေမလူသားညဘူးလားမလူသားပါဘူးညနေချိန်ကြပြန်တော့လည်းအရေးကြီးမလူသားညဘူးလားမလူသားပါဘူးအလုံးလူသားညနေအဲဒါကြောင့်မို့ယနေ့အာယုစွမ်းလူသားနဲ့ကုသိုလ်ရှင်များကတော့ကွယ်လွန်သူညီညီကျော်ထွန်းဤ32လပြည့်ရည်စူးပြီးတော့ယနေ့အာယုစွမ်းတရားကဥစဉ်ထွန်း ဘာလို့ဆိုဒိကမတော်မူ၏သမီးမတ္တိတမိသားစုနောက်ပြီးတော့ဘယင်းနံယောဂီမိသားစုများလူတန်းများနောက်နေစွမ်းမှာတော့ဖြင့်ကိုရင်အေမန္ဒီလာမိသားစုအခုနီဒိုကျင်လမိသားစုနတ္တရှာမိသားစုမဆန်းရင်ချောမိသားစုဒိုတိမေသိမိသားစုမန္တလေးထမင်းဆိုင်မိသားစုကိုဇွဲပိုင်မသက်စုမှုမိသားစုများနေစွမ်း ဆွမ်းခဲဝေဘောဇဉ်နဲ့ကျူချင်းအတိအနံဒီဘောဇဉ်ခဲဝေဘောဇဉ်ဒီအားလုံးဆက်ကလူတန်းကြတယ်။အဲ့လိုလူတန်းနဲ့ကုသိုလ်ရှင်တွေချမ်းချမ်းသာသာအာယုံကြည့်ပြီးတော့ကုသိုလ်ပွားများနိုင်ဖို့အတွက်ဘုရားတို့မင်္ဂလာဓမ္မလောကကုသိုလ်ရှင်များကလည်းပဲလောကကုသိုလ်ဖြင့်ကုသိုလ်တွေမယူကြဘူးလား။ယူကြပါဗျာ။အဲ့ဒီကုသိုလ်အစုစုတွေကိုအားလုံးမိဖမှာစပြီးတော့ညှဉ်းတမ်းပြီးဝေပြီးမှဖြစ်ပါလေ။ ဒါကြောင့်ဒီကုသိုလ်တွေကိုလည်းပဲဆုနဲ့ဆုတောင်းကြရအောင်တဲ့အလိုတမ်းမြိုင်ပေါ့ဤသို့ဖြူရာမြတ်ဘုံညာကြောင့်ချမ်းမြအေးကြည်ဧမေဤသည်ရွှေပြည်ထုံးချလမ်းမကောက်ပဲရောက်ရပါလို့ စ္စမင်္ဂလာကိုရေကတာတိုင်းရစေသောယနေ့ယခုပြုပြုသမျှမြတ်ဘာကကိုမိဘဆရာယောသဟာနှင့်ကိုမဆောင်ကြကိုဆောင်နက အရင်စ၍ရှိသည်မြတ်လုံးစုံဘုံသုံးစက်ဖြည့်ဖြည့်တည်းမြဝေ Sí.